ခါတိုင်းတော့လာဇန်းလာစုပ်ရှိရနေ့ဆိုလို့ရှိရင်ဒီကပုဂ္ဂိုလ်တစ်ပါးပါဆရာဟောရတဲ့ပုဂ္ဂိုလ်တစ်ပါးပါဟောဖို့ရညွှန်ကြားထားပါလေဒီကနေ့တော့ဒီနေ့ဟောဒီကဘုရင်တကာ

တည်ပြုဖို့ဆိုတာဟောရပါတိမုတ်ကာထာသုံးပါးတာဒီနေ့ကဒီဘုရားလာကြီးကဟောခဲ့ပါတယ်အဲဒီသုံးပါးတာကိုမြန်မာပြန်မြန်မာပြန်လေးတော့ရှိပြီးသားပါပဲရှိရလည်းရှိပြီးသားတွေပါသံဃာနာမူတွေလည်းရှိတာပါပဲဒါပေမဲ့လည်းအခုကတော့ကောင်းတဲ့ကောင်းဆိုပြီးတော့သင်ကြားတဲ့ဆရာတော်ကြီးတွေကအပြီးပြီး မူတွေကိုသူတို့ပြောက်တောင်းယူထားပါတယ်မင်္ဂလာဒီပါသင်္ကျုပ်ကဩဝါဒစရိယာဖြင့်မြှောက်ထားတဲ့ဆရာတော်ဇေဒီကလည်းပဲယူထားပါတယ်ဘုန်းကြီးလည်းတပါးပါဝင်တယ်ပေးတယ်ဒီပြန်ပြီးဒုဇမဟာရသကုဆရာတော်ကြီးတွေဒီဗီဒီကဓမ္မဘာနာဂာရိက ဝိစိတ်အသာရှိတော့အဲဒီကပုဂ္ဂိုလ်တွေမရပူရာကဆရာတော်ဥဇဏကဥဇဏကဒီဝန်ကအဲဒီကရောသင်္ချာသူသင်္ချာကျော်တော်တဲ့ပုဂ္ဂိုလ်တွေဌာနမူတွေအပြီးပြီးကိုယူထားယူထားကြတဲ့မှာလဲတော်တော်စီကုံငယ်တဲ့တလားလောက်ကသူအတည်ပြုမယ်ဆိုပြီးတော့ အဲဒီစီစစ်ထားတာတော့ရှိပါတယ်အဲဒီဥစ္စာအတည်ပြုဖို့ဆိုပြီးတော့ဘုန်းကြီးမပါသေးတော့မပြီးဘူးအလုံးညီညွတ်ညွတ်ဟောရစေအကုန်လုံးညီညွတ်အောင်လို့ဒီနေ့ဆိုပြီးတော့တရားကြီးပြေးတယ်ဒီနေ့အားအားနဲ့နေဆိုတော့ဒီနေ့သာရတော့ဘုန်းကြီးတရားဟောမယ်နေရလို့ယူဆရတာကိုသာမို့၃နာရီဆိုအချိန်ကပြေး၄နာရီဆိုရင်တော့ဒီက၃နာရီပြေးတာလေ ပြီးတော့သုံးနိုင်ပြီတိုင်းနဲ့တရားကပြီးအောင်ဆောက်နေတယ်နာရောစပြီးတော့တရားဟောဝယ်ရှုရအဲဒီနေ့တရားအကျဉ်းဟောရမှာဝိပဿနာတရားဒီနေ့တော်တော်များနဲ့ရင်းမှလည်းဒီပါဥစ္စာကိုဟောလဲစားတော့ရှိပါတယ်အဲဒီဟောလဲစားရှိတဲ့ဝိပဿနာတရားဟောရဝိပဿနာဆိုတာ

အမျိုးမျိုးအထွေတွေရှိနေတတ်တဲ့အပညာအသေးပဲရှိတယ်။ဝိဆိုတာအထူးထူးအမျိုးမျိုးအထွေတွေဒီလိုတော့အချင်းရအမျိုးမျိုးတော့အချင်းရဝိဒီနေ့ရှိတဲ့ဝိဒီမျိုးမျိုးအထွေတွေချင်းရတော့ချင်းပဒနာကရှုတတ်သည်ရှုတတ်မြင်တတ်သိတတ် မျိုးမျိုးသောအချင်းရာဖြင့်ရှုမြင်တတ်သိတတ်တဲ့ဉာဏ်ကိုဝိပဿနာခေါ်သည်ကဲဆိုရမှာဝိပဿနာသာဘာခေါ်လဲအနေဆာအစစီရောအနေဆာအစစီရောအမျိုးမျိုးသောအချင်းရာတို့ဖြင့်အမျိုးမျိုးသောအချင်းရာတို့ ရှုမြင်တတ်သောအသိဉာဏ်ပညာကိုဝိပဿနာဟုခေါ်သည်အနေဆအစရှိသောမျိုးမျိုးသောခြင်းရာတို့ဖြင့်ရှုမြင်တတ်သောအသိဉာဏ်ပညာကို ပဒနာဟုခေါ်သည်အနေဆအစရှိသောမျိုးမျိုးသောအချင်းများတို့ဖြင့်ရှုမြင်တတ်သောအပညာပညာကိုဝိပဿနာဟုခေါ်သည်ဝိပဿနာ

ချုပ်ငြိမ်းစေသောအချင်းရာပဋိနိဒေကတဖန်ဆွလို့သောအချင်းရာအလေအလားအချင်းအဲ့ဒီလေးခုနဲ့ပေါင်းရင်ခုနှစ်ခုရှိပါပဲနုပဒနာခုနှစ်ပါအကျေအားဖြင့်တော့ဒီနေ့ဟိုဟိုတုန်းကသီလဝန္တာသုတ္တဝန္တာသုတ္တမှာဟောခဲ့တဲ့70ပါးသောအချင်းမျိုးလေးရှိတယ်ဒီတဲ့အကျေကတော့တိတ္တမီရာမဲ့ နိရိတာပါဠိတော်တွေမှာလာတဲ့40 40ကျော်သောအချင်းရာတွေရှိတယ်အဲဒါအချင်းချုံးလိုက်လို့ရှိရင်အိသဒုက္ခအနတ္တသုံးခုပါပဲအဲဒီအချင်းရာတို့ဖြင့်မျိုးမျိုးသောအချင်းရာတွေဖြင့်ရှုမြင်တတ်တဲ့ပညာပညာလေးတဲ့ဒါဝိပဿနာခေါ်တယ်ဘယ်တရားတွေရှုရတာတော့ဆိုလို့ရှိရင် အကျဉ်းချုပ်အားဖြင့်ယုံနဲ့နာယုံနာတရားနှစ်ပါးပါပဲဒါတော့နည်းနည်းချက်ပြောရင်လို့ရှိရင်ခန္ဓာ၅ပါးတရားပေါ့အဲဒီတရားတွေပါပဲအဲယုံနာခန္ဓာတရားတွေမိမိတို့တဏ္ဍာမှာရှိတဲ့ယုံနာခန္ဓာတရားမိမိတဏ္ဍာရှိတဲ့တရားပြီးရင်သူဘာတဏ္ဍာကတရားလည်းပြီးရမှာပဲသူဘာတဏ္ဍာကရှိတဲ့ယုံနာခန္ဓာတရားဣဇဒဗဟိရဒါနာကတော့ဣဇဒကိုယ်ရင်းတဏ္ဍာကလူရင်းမှာပဲ

အဲဒီလိုညီငွေတော့တတ်မဲ့ကျင်းသွားတဲ့အချင်းရာနဲ့ဖြစ်ပေါ်လာတယ်အဝိရာဂနုပါဒနာအဲချုပ်ငြိမ်းသွားတာပဲချုပ်ငြိမ်းပြီးတော့ကိလေသာအသစ်ခန္ဓာအသစ်တွေချုပ်ငြိမ်းစေသောသဘောအားဖြင့်ဖြစ်ပေါ်လာတော့និရောဓနုပါဒနာတခါမဖြစ်နိုင်အောင်လို့သိမြင်သွားတဲ့အခါမှာပဋိနိဗ္ဗာန်နုပါဒနာ ဒါဆရာလေးအလိုအပ်ပြီးတော့အနုပါဒနာခုနပါးကိုပွဲထားပါတယ်အဲဒီလိုလိုရင်းတော့အနိစ္စဒုက္ခအနတ္တဒီချင်းရသုံးပါးနဲ့သိဖို့ရဟာလိုရင်းမှာပဲဒီထဲမှာလည်းအနိစ္စဆိုတဲ့အချင်းရတစ်ခုသိဖို့ရဟာအရေးကြီးဆုံးပါပဲအနိစ္စမမြဲဘူးဆိုတာသိရင်ဒုက္ခအနတ္တလည်းသိတော့တာပါပဲ တတိပဌာန်ဒေသနာတော်ရဖြစ်ခဲ့ယုံနာကလေးတွေရှုရတယ်ဆိုတာအဲ့ဒီအနိစ္စမမြဲတာသိဖို့ပဲဖြစ်ခဲ့ယုံနာကလေးတွေရှုရတယ်ကိစ္စတော်ဝါကိစ္စမိတိပသနာတိကိစ္စတော်ဝါသွားသည်ရှိတော်လေကိစ္စမိတိသွားသည်ဟု၍ပသနာတိပြီးသွားနေတော့သွားနေစေသွားတဲ့သဘောကိုရှုရမယ် သွားရင်သွားတယ်သွားတယ်သွားတယ်ကြွတယ်လှမ်းတယ်ချတယ်စသည်ဖြင့်ဖြစ်ပေါ်ကရုပ်မူရာလေးတွေပြီးအောင်ယူရမယ်အဲဒီလိုရှုနေပါများတော့သွားခြင်းနဲ့စိတ်ကလေးပါသိလာလိမ့်မယ်တဲ့အကြောင်းတရားလေးသွားခြင်းလို့သွားတာပဲသွားသွားခြင်းနဲ့စိတ်ကြောင့်သွားရုပ်တွေဖြစ်လာတယ်ကြွခြင်းနဲ့စိတ်ကြောင့်ကြွရုပ်ဖြစ်လာတယ်လှမ်းခြင်းနဲ့စိတ်ကြောင့်လှမ်းရုပ်ဖြစ်လာတယ် တော်ထင်ရှားတယ်တကားတကားလှမ်းနေရင်ရှေ့မသွားကျင်တာနဲ့ဘေးဖယ်သွားတာရှိသေးတယ်ဟိုမှာရှေ့ကဆူးလို့ကျူးညောက်ကလုတ်တွေပါတယ်တွေ့တော့ရှေ့မလှမ်းကျင်တာနဲ့ဘေးဖယ်သွားတာရှိသေးတယ်ဒီမှာစိတ်ကလေးရှိတယ်အဲဘေးဖယ်ခြင်းနဲ့စိတ်ကြောင့်ဘေးဖယ်သွားတယ်လွတ်ချခြင်းနဲ့စိတ်ကြောင့်နင်းပြီးတော့လွတ်ချတယ်အဲစိတ်ကလေးကရှေ့ကနေပြီးတိုက်တွန်းပြီးတော့ဖြစ်နောက်ကရုပ်တွေက လှုပ်ရှားမှုတွန်းကန်မှုရုပ်တွေကနောက်ကဆက်ဆက်ပြီးတော့ဖြစ်အဲဒါလည်းသူခိုက်တာလည်းသူဖြစ်ပြီးချက်ချင်းပြောက်သွားတာကြီးတယ်ပဲဒါဖြစ်ခိုက်ကလေးရှုနေမှပြီးတယ်ဖြစ်ခိုက်မရှုလို့ရှိရင်သွားကျင်တဲ့စိတ်လည်းဖြစ်ပဲချင်းဖြစ်မှမသိဘူးသွားတဲ့ရုပ်တွေလည်းပဲဖြစ်ပြီးပြောက်သွားတယ်ဆိုတာမသိဘူးဖြစ်ခိုက်ကလေးရှုနေတော့သွားကျင်တဲ့စိတ်လေးဖြစ်ပြီးတော့ပေါ်ဖြစ်ပေါ်လာတာလည်းပြီးရပြောက်သွားတာလည်းပြီး အဲဒီစိတ်ကြောင့်သွားတဲ့ရုပ်တွေတွေ့ချင်းတွေ့ချင်းရွေ့ယူတော့တာကြွတယ်လမ်းတယ်ချတယ်စသည်ဖြင့်မှန်နေတော့ခြေတော့နဲ့တကွဒီကိုယ်လုံးပေါ်တယ်တွေ့ချင်းတွေ့ချင်းရွေ့လိုက်ပြီးလိုက်ရွေ့လိုက်ပြီးလိုက်ရွေ့တယ်ရွေ့လိုက်လိုက်ပြီးနေတာကိုတရွေ့တပြီးတရွေ့တပြီးဆိုတော့ဒီပိုင်းဒီပိုင်းကြီးပြတ်သွားတာဟောသူကအဲဒီလိုပိုက်ချပြီးပြီးပါလေလက်တွေခြေတွေကိုယ်ရဆန်တဲ့အခါကာလမှလည်းပဲဒီလိုပဲ ကွေးတယ်ကွေးတယ်ကွေးတယ်ဆန်းတယ်ဆန်းတယ်လက်ထက်တခြားစိုက်ပြီးတော့ယူရတယ်ဟိုလွယ်ကူလေးဟိုကဂါထာမန်းကလို့လွယ်ကူလေးလိုရတာမဟုတ်ဘူးသိဘူးအားလို့ရဲပဲကွာလက်ထက်မှာကိုတခြားစိတ်နဲ့စိုက်ပြီးတော့ကွေးတယ်ကွေးတယ်မျက်စိနဲ့ကြည့်ဖို့မဟုတ်ပါဘူးလက်ထက်ကနေပြီးတော့ပြီးနေတာအဲယူတယ်ယူတယ်လက်ထက်ကနေပြီးတော့တောင်းနှင်းလှုပ်ရှားမှုတွေအစင်းစင်ဖြစ်နေတယ်ဒီမြန်မာလည်းကိုယ်ကျင်တဲ့စိတ်ကလေးပါလာပဲကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရယ် ကိုယ်နဲ့စိတ်ကလေးဖြစ်ပြောသွားတာတွေ့တယ်ကိုယ်ရုပ်တွေစဉ်းစဉ်ဖြစ်ပြောသွားတာတွေ့တယ်ပြီးတော့မမြဲတဲ့သဘောသိတာပေါ့ဆန့်ရင်လည်းဒီတိုင်းပဲလှူရှားတိုင်းလှူရှားတိုင်းဒီတိုင်းကြီးရပါပဲငြိမ့်နေတဲ့အခါလည်းပဲထိုင်နေထိုင်နေဆိုရင်ဓမ္မဓမ္မမှာတောင်းနေတဲ့ရုပ်ကတရုပ်တရုပ်ပဲပထမတောင်းနေတဲ့ရုပ်နဲ့အဲဒီမှာထိုင်နေလို့ဓမ္မနဲ့နောက်တစ်ခါတောင်းနေတဲ့ရုပ်နဲ့ထိုင်နေလို့ဓမ္မနဲ့သူကလည်းသူအံကြကြိုက်

ချမ်းသာသောခံစားမှုကိုလည်းဒုက္ခဝေဒနာချမ်းသာသောခံစားမှုဝိရိယမနောဝခံစားတော်လဲခံစားလင်လဲဒုက္ခဝေဒနာဝိရိယပိတိချမ်းသာသောခံစားမှုကိုခံစားပြီးဥပဒနာတွေပြီးချမ်းသာတဲ့ခံစားမှုကိုခံစားလို့ရှိရင်ဒါအစာဆုံးကိုကျမ်းဂန်ဆုံးအရာသုံးနဲ့ဆိုတော့ချမ်းသာလင်ချမ်းသာတယ်ကောင်းလင်ကောင်းနေတာပါပဲချမ်းသာတဲ့သဘောကောင်းတဲ့သဘောဖြစ်လို့ရှိရင်

နေဘူးသားလေးလုံအောင်လို့မိဘူးလေးနဲ့သုံးဖို့စောင်းသူမင်းတွေးလေးနဲ့ခြုံအောင်လို့အဲ့ဒါနွေးပြီးနေရတယ်အဖြစ်သာလေးသာမချမ်းသာခံစားရတာပဲချမ်းသာတယ်ကောင်းတယ်လို့ပဲပြောရတယ်အဲ့ဒါလေးမှတ်ပြီးရှိတယ်စိတ်ထဲမှာကောင်းတာကတော့ဝန်သာစရာတွေသိသက်သာစရာတွေအောင်သူမိတဲ့ကစိတ်ထဲမှာတခါလဲရှင်လန်းပြီးတော့ကောင်းတယ်စိတ်ထဲမှာ ကိုကြိုက်တဲ့အာယုံလေးနဲ့တွေ့ရတဲ့အခါမြင်လို့လည်းကောင်းကြားလို့လည်းကောင်းနားလို့လည်းကောင်းစားလို့လည်းကောင်းအဲကောင်းမှုတွေရှိတယ်။အဲဒီဒုက္ခဝေဒနာလေးတွေဖြစ်တိုင်းဖြစ်တိုင်းချမ်းသာရင်ချမ်းသာတယ်ဘုံမှုကောင်းရင် ကောင်းတယ်ကောင်းတယ်ဗျာ။လိုက်ပြီးတော့မှတော့ကောင်းတာလေးတစ်ပိုင်းတစ်ပိုင်းနဲ့ကောင်းလိုက်ပြောင်းလိုက်ကောင်းလိုက်ပြောင်းလိုက်ကောင်းလိုက်ပြောင်းလိုက်ဒါလေးတွေတွေ့ရတယ်။စိတ်ဓာတ်ဥပဒနာကြတော့သာရဂါဝစိတ်တံသာရဂါစိတ်တံဒီပဇာနာတိ သရဂဝါစိတ်တံသရဂစိတ်တံသရဂဝါစိတ်တံတမေမှုရှိသောစိတ်ကိုမူလေသာရကစိတ်တံဒီတမေမှုရှိသောစိတ်ဝိပဿနာတိပြီတမေမှုရှိသောစိတ်ကတမေတဲ့စိတ်ပါပဲသာရတဲ့စိတ်နှိမ့်တဲ့စိတ်အဲဒီမှာနှိမ့်တဲ့နှိမ့်တဲ့သာရင်သာရတဲ့တမေရင်တမေတဲ့သဘောကျရင်သဘောကျတဲ့လူချင်းလူချင်းတွေအတူတူပဲဗမာစကားတွေကများနေလို့အဲဒါကစိတ်ကြီးတယ် အဲ့ဒါလေးမှတ်ရတာကိုစိတ်ကူးလေးဖောင်းနေပိန်နေထိုင်နေထိတယ်မှတ်နေရင်လုံတစ်ခုကိုအာရုံပြုပြီးတော့မြင်လို့ဖြစ်ဖြစ်ကြားလို့ဖြစ်ဖြစ်တက်တက်စိတ်ကူးပြီးတော့ဖြစ်ဖြစ်သူလိုချင်လာတဲ့နှိမ့်သက်လာတဲ့သဘောကျလာတဲ့စိတ်ကူးရမှာအဲနှိမ့်သက်တယ်နှိမ့်သက်တယ်သဘောကျတယ်သဘောကျတယ်လိုချင်တယ်လိုချင်တယ်ဒီစိတ်လေးမှမင်းတို့ကြောက်လေတယ်ကွာမှားလိုက်ရင်ကြောက်တာမရှိဘူးကွာမရှိဘူးမှားလိုက်လို့ရှိရင်ကြောက်သွားတာပဲပြီးတော့ မမြဲတဲ့သဘောတရားပဲဆိုတာတွေ့ရပြီးရတယ်အနိစ္စလက္ခဏာကိုသံတိကဖုံလွှမ်းသည်အနိစ္စဒီမမြဲတာဘာဖြစ်လို့မသိနိုင်တယ်လဲဆိုသံတိကဖုံတာလို့သံတိဆိုတာရှေးယုတ်နောက်ယုတ်ရှေးယုတ်နဲ့နောက်ယုတ်တွေဆက်ပြီးတော့ဖြစ်နေတယ်ဆင်းရှေးစိတ်နောက်စိတ်ဆက်ပြီးတော့ဖြစ်နေတယ်ဆင်း အဲ့ဒီသံတိကဖုံးသားလို့တစ္ဆာတက်ဆက်ဖြစ်နေတာလေရားတဲ့မပြတ်နိုင်လို့ပေါ့အပညာကမပြတ်နိုင်တော့တစ်ဆက်တည်းဖြစ်ဒီပင်နေမှာသေးရွက်တွေရှိတယ်အသေးဟောင်းနေတော့လဲနေတာပဲအမတ်တမဲ့ကြည့်ရင်အရင်ကရှိနေတဲ့ရွက်တွေပဲရှိနေသလိုထင်ရတယ်ရည်စည်းကြောင်းထဲမှာရည်စည်းနေတယ်မတ်တမဲ့ဆိုလို့ရှိရင်ဒီရည်တွေပဲတည်နေသလိုထင်ရတယ် မစေစေကတော့သူဟာဒီကအသိကြီးတယ်ပါပဲတဏှာမှာစိုက်ကြည့်နေအသိကြီးတယ်တော့အောင်းမရှိဘူးလက်ကလေးနဲ့အဲ့ဒီရေထဲလက်နဲ့စကြည့်လို့ရှိရင်ဒီကြောင်ထဲမှာလက်မှာတိုက်တယ်ကြိုးဆိုတာအေးအေးတိုက်တယ်သွားတဲ့သဘောလေးအသိကြီးတယ်ပဲအောင်းပြန်တိုက်တာမရှိဘူးတခါတိုက်ပြီးသွားတာပဲကြီးတယ်အဲ့လိုပဲ ကိုယ်ထဲမှာရှိတဲ့ယုံနာတွေကလည်းဖြစ်ပြီးပြောက်လိုက်နေတာမြင်တာလေးဟာမြင်ပြီးပြောက်တာပဲနောက်တစ်ခါမြင်လည်းအသေးပဲနောက်တစ်ခါမြင်လည်းအသေးပဲကြားတာလည်းပဲဒီတိုင်းပဲကြားပြီးပြောက်တာနောက်တစ်ခါကြားလည်းအသေးနောက်တစ်ခါကြားလည်းအသေးတွေ့တိတာတွေကလည်းတွေ့တိတာတွေကဒီတိုင်းဒီတိုင်းတွေ့တိတိုင်းတွေ့တိအသေးကြီးတယ်ပဲဟွန်းဘောင်းသာပိန်သာတွေလည်းဒီလိုပဲအသေးသေးတွေပဲရှုမှတ်တဲ့စိတ်ကလေးတွေကလည်းသိပြီးပြောက်သိပြီးပြောက်အသေးသေးကြီးတယ်ပဲဘယ်မှအဟောင်းမရှိဘူး အားကြောင့်လည်းပြင်းဆရာတော်ကြီးရသူဟာရေးထားတယ်အဟောင်းအဟောင်းပညာပိပိပရမအဟောင်းနေပဲလို့ထင်နေသေးရင်အဲ့ဒါပညာပဲရှင်လို့ရှိသေးတယ်ကာမိပညာပေါ့ရှင်းအောင်ဆက်ဆက်နေတဲ့ယုံနာအစဉ်ကိုတခုတည်းလို့ထင်တာပေါ့ကာမိပညာပေါ့ကာမိပညာကာမိကနာလို့လည်းခေါ်တယ် ရှင်းနောက်တရားယုံနာတရားရှင်းနောက်ရှင်းနောက်ရှင်းနောက်တရားွဲရပါလေရှင်းနောက်တရားွဲရပါလေတခုဒီဟုတခုဒီတယောက်သေးဟုထင်လို့ရှိရင်တဲ့ဗာဏတိကနာဝေခေါ်သည် ပြီးနောက်တည်းရရှင်းနောက်တရားကွဲပြားနေပါလေပိုင်းခြားမပြတ်တခုရီးဟုမှတ်လို့ရှိရင်မာနတိကနာဝေခေါ်သည်စီတရားနဲ့နောက်တရား ရှေ့အမြင်နဲ့နောက်အမြင်ရှေ့အကြားနဲ့နောက်အကြားရှေ့အထီးပြီးနဲ့နောက်အထီးပြီးရှေ့ရှေ့စိတ်နဲ့နောက်စိတ်ရှေ့ကနာကျင်သားနဲ့နောက်ကနာကျင်သားဝေဒနာတွေရှေ့ကဝန်သာသားနဲ့နောက်ကဝန်သာသားဒုက္ခဝေဒနာတွေအဲလောမနတဝေဒနာတွေအဲဒီလိုရှေ့တရားနောက်တရားတွေကွဲတော့ကွဲနေတာပဲရှေ့တရားကသူ့ရှင်နဲ့သူဖြစ်တာပဲ နောက်တရားကလည်းနောက်တရားအသေးသေးတွေဖြစ်နေတာဒါပေမဲ့လို့ရှုမှတ်ခြင်းမရှိတဲ့ပုဂ္ဂိုလ်တွေကမပိုင်းခြားနိုင်ဘူးနဲ့မပိုင်းခြားနိုင်တော့အဲဒါဗာဏတိကနာဗာဏတိဒဇင်ဒီတယောက်တည်းတကူတည်းအမြဲတည်နေတယ်လို့ထင်ရတာသူတကယ်နဲ့ဗာဏတိတကယ်နဲ့အလုံးတစ်ခဲအလုံးတစ်ခဲတဲ့နေရာချင်းထင်လာဗာဏတိကနာဆိုအဲဒီဗာဏတိကနာကဖုံးထားတော့ အနိစ္စမမြဲဘူးဆိုတာမထင်ဘူးဒီတန်တတိကဘာဖြစ်လို့ခုံလို့ဆိုတာဖြစ်ပြက်ကိုမရှိနိုင်လို့ဖြစ်ပြက်တော့ရှိနေတာပဲဖြစ်ခဲ့ဖြစ်ခဲ့ယုံနာတွေကိုဖြစ်တိုင်းဖြစ်တိုင်းလိုက်ယူနေရင်အစပေါ်လာတာလည်းရှိတယ်ဆုံးသွားတာလည်းရှိတယ်အဲ့ဒါတွေ့ရတယ်အဲမရှိရင်တော့မတွေ့ဘူးပေါ့ရှုတော်မှရှုပါသားတော့မတွေ့သေးဘူးရှုပါသားတော့နာယုတ်သဘောတရားလေးပဲသိအောင်နာရှုရတယ် အဲဒီကပြီးတော့မှအဲဒီဖြစ်ပေါ်လာတဲ့ယုံနာလေးအစာလေးနဲ့အဆုံးလေးနဲ့ပေါ်လာဒါတောင်မှစိတ်စိတ်မူသေးပါဘူးခါကျဲကျဲကစပေါ်လာဟိုမှာစိတ်ကူးဆိုရင်တော့ကြာမှပဲပြောတော့ဝေဒနာဆိုတော့နာကြာမှပြောတတ်ပါလေညောင်းနေတာလည်းတော့ကြာမှပြောနားနေတာလည်းတော့ကြာမှပြောတခါမှတခါမပြောသေးပါဘူးဒါပေမဲ့လို့အဲဒီလိုအစနဲ့အဆုံးလေးတွေ့ရလို့ရှိရင် နိစ္စလက္ခဏာထင်ပါပြီဝိရိယဝေယနံဖြစ်ချင်းဖြစ်ချင်းတို့အာနတိကာရနှလုံးမသွင်းခြင်းကြောင့်ဗာဏတိယသာဏတိကနာကဗာဏတိယရှင်းအောင်နဲ့ဆက်ဆက်ရဖြစ်သောအစဉ်ဟုဆိုသောသာဏတိကနာကပရိသနာတာဖုတ်ကိုရသည်ဒီကြောင့်နိစ္စလက္ခဏာနိစ္စလက္ခဏာသည်နာဥပ္ပဒါနာဥပ္ပဒါတိ မကျင်မဲရှိလေတော့သည်ယုံနာတွေကရှင်းတော့ဒလကဆဲပြီးတော့ဖြစ်အဲဒါတွေကိုမယူမယူတော့ယုံနာအသေးသေးဖြစ်လာတာလည်းမသိဘူးပျောက်သွားတာလည်းမသိဘူးတဲ့အစအဆုံးကိုသူမရှုမိဘူးမသိမမြင်ဘူးမသိမမြင်တော့ရှင်းယုံနဲ့နောက်ယုံရှင်းနာနဲ့နောက်နာဟာအတူတူပဲအောင်းမြင်နေတယ် ရုပ်ကိုကြီးများငယ်ငယ်ကလေးဘဝတွေကရုပ်ကိုကြီးဒီကိုကြီးပဲထင်တယ်အခုတည်းကကြီးလာတယ်လို့အောင်းမိတယ်စိတ်လည်းပဲငယ်ငယ်တည်းကရှိတဲ့စိတ်ဟာအခုတည်းကငါဒီစိတ်ပဲဒီစိတ်တည်းပဲတယောက်တည်းပဲလို့ထင်နေတယ်ညောင်းတာပူဒနာခြင်းကခဲတာဒုက္ခဝေဒနာတွေဖြစ်လာရင်လည်းအတော်ကြောင်တီးနေတယ်လို့ထင်နေတယ်ဆိုဝေဒနာတစ်မျိုးတည်းပဲယာကြီးတည်နေတယ်လို့ထင်တယ်အဲ့ဒါဟာ အသီးအသီးဖြစ်မှုပြက်မှုလေးတွေတော့ရှိနေတာပါပဲဒါလေးတွေမရှိနိုင်တော့ရှေ့ယုံနဲ့နောက်ယုံရှေ့နာနဲ့နောက်နာတစ်ဆက်တည်းတစ်စားတည်းဖြစ်နေဥပမာအားဖြင့်ဘယ်လိုခဏပြောနေကြခြားတဲ့ဥပမာပို့ပြီးတော့ထင်ကြခြားကောင်လေးတွေတကောင်စီသွားနေအဝေးကနေကြည့်ခြားသားကြီးခြားမဲတွေသွားနေခြားမဲသားကြီးရှည်ကြီးအောင်မရကြာချမ်းကြည့် နာနာသွားငုံကြည့်လို့ရှိရင်သူ့ဟာတကောင်ချင်းတကောင်ချင်းပဲဘာမှမဆက်ဘူးအဲဒီလိုအကြောင်းတော်မှာသေသားဝင်းတရားတွေရိုက်ထားတာရှိတယ်ဒုက္တာတွေထောင်းထောင်ပြီးရိုက်ထားတာအဝေးကနေကြည့်ရင်ပေါက်ကြားမရှိဘူးအနာနာသွားကြည့်ရင်တော့သူ့ဟာအကျဲကြီးပဲအဲလက်နှလုံးသုံးလုံးလေးလုံးအဲနှလက်မှာသုံးလက်မှာစသည်ဖြင့်ကျဲနေပါလေကိုယ်မွန်နေရိုက်ထားတာသူ့ဟာအကျဲကြီးတော်ထဲမှာသစ်ပင်တွေရှိတယ် အဲတော့တဲ့မြို့ပြင်ထက်သာရွာပြင်ထက်သာကြီးလိုက်လို့ရှိရင်တော့တွေပိတ်နေတယ်အပေါင်းမရှိဘူးမသွားနိုင်ဘူးတော့ချုံတွေပိတ်နေလို့ထင်ရတယ်ဒါပေမဲ့သွားတဲ့အခါကျတော့ကျေးကြီးပဲတပင်နဲ့တပင်နဲ့ဝေးကြီးသူသာအဲတပင်နဲ့တပင်နဲ့အနာကိုရေးပါတဲ့ပေပေါင်း၄၅၆ဝါတစ်ထောင်ဘယ်တော့တော့မကပါဘူးကြီးအဝေးကြီးပါပဲဒါပေမဲ့လို့ဝေးကနေကြည့်တော့တပင်နဲ့တပင်နဲ့ဆက်ပြီးတော့ပိတ်နေလို့ထင်ရတယ် အဲနန္ဒသွားကြည့်တော့သူကအကျယ်ကြီးအဲ့လိုပဲမိမိတို့သာနာမှာဖြစ်ပြတဲ့ယုံနာတွေမရှိလို့ရှိရင်ရှင်းယုံနဲ့နောက်ယုံရှင်းနာနဲ့နောက်နာရှင်းစိတ်နဲ့နောက်စိတ်တစ်စက်တည်းဖြစ်ဒီကူတည်းလို့ပြောအဲ့ဒါရှင်းမှုပြမှုတော့ရှိနေတာပါပဲတဲ့ဒီရှင်းမှုပြမှုကိုမရှိလို့မသိဘူးဖြစ်ပြီးပြည့်နေတယ်အသေးသေးတရားတွေပဲ ဝိယဗျာနံဖြစ်ခြင်းပြခြင်းတို့အနတိကာရနှလုံးမသွင်းခြင်းကြောင့်သံတိယရှိနောက်ဆက်စားလျက်ဖြစ်သောသံတိကနာပစ္ဆရတာဖုံးကွယ်အပ်သည်ဖြစ်ကြောင်းနိစ္စလကနံမမြဲဟုသိအပ်သောမမြဲဟုရှုမှတ်အပ်သောအနိစ္စလကနာသည်နိစ္စလကနာမမြဲဟုမှတ်သောအနိစ္စလကနာသည်ဝါမမြဲဟုမှတ်ကြောင်းဖြစ်သောအနိစ္စလကနာသည် နာဝထာတိမထင်ပေါ်ပဲရှိနေတော့သည်ဒိသလက္ခဏာမဖြစ်ဘူးမရှိလို့ပါပဲဥရိယဗျာနာဥရိယဗျာပဏပရိကေတဝါသန္တိယဝိသောပိတာယနိစ္စလက္ခဏာယထာဝသရတတဥပဒါတိဥရိယဗျာဖြစ်ခြင်းပြည့်ခြင်းကိုဥရိယဗျာဖြစ်ခြင်းပြည့်ခြင်းကို ရိကေတဝသိမ့်စီရှုမှ၍သာနတိရာရှင်းတော်ဆက်ဆက်လျက်သင်ပေါ်သောသာနတိပညာကိုဝိကောပိတာယာဖြစ်စီအဘိဖြစ်စီအဘိရိရှိတော်ဟောဖြစ်စီလိုက်ပြီးရှိတော်နေသာလက္ခဏာမမြဲဟုမှားသောနေသာလက္ခဏာတွေဝါမမြဲဟုမှားကြောင်းဖြစ်သောနေသာလက္ခဏာတွေယထာဝတ္တရတ္တတော် ဟုတ်တိုင်းမှန်သောသူသဘောအားဖြင့်ဥပဒါတိရှင်ပေတော့ဤအဲဖြစ်တိုင်းဖြစ်တိုင်းရှိပါတဲ့အဲဖြစ်တိုင်းဖြစ်တိုင်းရှိလို့ရှိရင်ဖြင့်ဒီကဖြစ်ကလိုက်ရှိဖြစ်တာလည်းဒီပြက်တာလည်းဒီအပိုင်းတွေတစ်ပိုင်းတွေမှာစခုနရှာလေးတွေကောင်းပြီးပြီးတယ်လို့ဒီပင်လေးဒီပင်လေးဒီပင်လေးဝေးကြီးပြီးတယ်လို့ဝင်းတရားမှာ ထောင်ထားတဲ့ဒုက္ခလေးတွေချောင်းစီချောင်းစီကွဲပြားနေတာပြီးသလိုတခြားစီကွဲသွားပါလေအဲဒီလိုကွဲသွားတဲ့အခါကဗာဏိတိကနာဖြစ်တာပဲဗာဏိတိရှင်းအောင်ဆက်စပ်ပြီးတဇတ်သေးတယောက်သေးတကူသေးဝတ္ထုတစ်ခုတည်းဒီလိုထင်ရတဲ့ဥစ္စာပြည့်သွားပြီတစ်ခုတစ်ခုတစ်ခုစီတစ်ခုစီပြည့်အပြီးပြီးကွဲရအဲဒီတော့အနိစ္စမမြဲဘူးဆိုတာပေါ်လာတယ် ဟုတ်တော်အဘာဝကာရောအိစ္ဆလက္ခဏာဟုတ်တော်ဖြစ်ပေါ်ပြီးအဘာဝကာရောမရှိသောအချင်းရာပင်အိစ္ဆလက္ခဏာအိစ္ဆလက္ခဏာဖြစ်ပေါ်ပြီးနောက်ွယ်ပြောက်သွားတာကအနိစ္စလက္ခဏာဖြစ်ပေါ်ပြီးပြောက်ပေါ်သွားတဲ့သဘောကအနိစ္စလက္ခဏာပဲအနိစ္စမမြဲဘူးဆိုတာဘာအကြောင်းပြုပြီးမမြဲဘူးလို့ဆိုရတယ်ဆိုအဲ့ဒီွယ်ပြောက်သွားလို့ပဲဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားပြောက်သွားရင်မမြဲဘူးပေါ့အဲ့ဒီလက္ခဏာလေးတွေ့ဖို့လိုတယ်ဖြစ်ပြီးပြောက်သွားတဲ့လက္ခဏာလေးတွေ့ဖို့လိုတယ်

ကျိုးလဲ၄၅၆ရက်လောက်နေမှထင်ပါလေကြွရတယ်ကြွတာလည်းတခြားပဲလမ်းမှလည်းမယုံလမ်းနဲ့လမ်းမှကတခြားပဲနင်းချတာလည်းမယုံအဲဒီလိုထင်ဒါကသမထနာညာပိုင်းသူတို့ကျင့်လာတဲ့ခါကျတော့ယူတိုင်းယူတိုင်းကိုသာယူလိုက်ကြောက်လိုက်ကြွတဲ့အတွင်းမှာကိုတည်ရည်နဲ့ယူရတော့လည်းမနေဘူးများရှိတယ်။ဘောင်းနဲ့ဘိန်းနဲ့မှပြန်လို့ရှိရင်လည်း ။ဖောင်းတာကပိန်နာမဟုတ်ပိန်နာကဖောင်းတာမဟုတ်တခုကတခုမရောက်ဘူး။ဖောင်းတယ်ဆိုအဲ့ဒီတွင်မှာဖောင်းတာတောင်းနှင်းလှူရှားတဲ့သဘောတွေပျောက်သွားမရှိဘူး။ပိန်တယ်ဆိုတော့လည်းပိန်တယ်သဘောတွေတောင်းနှင်းလှူရှားတဲ့သဘောတွေဒုက္ခိတာနဲ့ပျောက်သွားမရှိတော့ဘူး။ဖောင်းတာနဲ့ပိန်နာမရောဘူးပိန်နာနဲ့ဖောင်းတာမရောဘူးတခုချင်းတခုချင်းပဲ။ဒါကအတုပါဒပုဂ္ဂိုလ်ကြီးညာရင်လာတဲ့အခါကျတော့ဖောင်းတာမှာကိုယ်ပဲကြည့်နေတယ် ဟောင်းတက်နေတာဒီရွေချင်းတွေ့ချင်းတောင်းနှင်းလှူရှားတဲ့သဘောတွေဒီကြီးကြီးနဲ့အဲခေါင်းတွေ့မှာကိုမနေဘူးရှိတယ်သူကနှစ်ပိုင်းသုံးပိုင်းလေးပိုင်းငါးပိုင်းဆယ်ပိုင်းစသည်ဖြင့်ပေါ်လေသူမြည်တွင်းနေမှာအများကြီးပဲဒီကြီးနဲ့ကြောက်ပြက်တယ်အဲ့ဒါလေးပိုင်းခြားပြီးတော့သိတယ်ဝေဒနာတွေဆိုရင်လည်းညောင်းတယ်ညောင်းတယ်ပူတယ်ပူတယ်မှတ်ရတယ် မဂ္ဂသာတော့မပြောက်ပါဘူးဒီလိုပါပဲနောက်တော့အဲဒီဝေဒနာစဖြစ်ပေါ်လာတာလည်းသိတယ်မှန်ရင်ပြောက်သွားတာလည်းသိတယ်ညောင်းနေညောင်းနေမှတ်နေရင်ပြောက်တာကျက်သုံးချက်လေးချက်ငါးချက်နောက်ပြောက်သွားဒါအာထုခါသာသမာဓိညာရင်းလာတဲ့အခါကျတော့ဒီကမှတခါပြောက်ပဲညောင်းနေမှလိုက်ညောင်းလာလေးယူပြလို့ပြောက်သွားလိုက် ညောင်းတယ်တော့သူကမှားလိုက်ညောင်းတာလေးယူပြစ်လို့ပြောက်သွားတယ်အဲအချိန်မသေးသေးရင်အသေးသေးတော့ထပ်ပြတာပဲဒီတိုင်းဒီတိုင်းဟာတော့ပြောက်ပြောသွားတာကြီးတယ်ပဲနားတယ်ဆိုတဲ့သနာနားတယ်ဆိုတဲ့သနာမတိုင်းမတိုင်းအနာလေးပြောက်ပြောသွားတယ်အဲပါလေဉာဏ်ချင်းတဲ့ခါကျတော့တွေ့ရတယ်အဲပါအဖြစ်အပျက်ကိုရှုလို့တဲ့ပါဏတိရှင်းအောင်ဆက်ဆက်ပြီးတော့နေတယ် မူလကရှင်းအောင်ဆက်ဆက်ပြီးတော့တရုပ်သေးပဲတကူသေးပဲတယောက်သေးပဲလို့ထင်ရတဲ့အချင်းညာပြက်သွားပြီတဲ့ဒါသန္တိပညာသန္တိကနာပြက်သွားတာပေါ့သန္တိကနာပြက်သွားလို့ရှိရင်အိစ္ဆလက္ခဏာထင်ပါပြီတဲ့အိစ္ဆလက္ခဏာထင်ရင်အိစ္ဆမမြဲဘူးသိတော့တာပေါ့လက္ခဏာသိရင်သိတာပဲနွားကိုသင်တဲ့ပုဂ္ဂိုလ်ကသူနွားတွေသူလက္ခဏာမှတ်ထားတော့ လက္ခဏာတွေ့တာနဲ့ငါနွားပဲဆိုတာသိရတယ်လူတွေလည်းကိုယ်အိမ်သူအိမ်သားတွေလက္ခဏာရှိတယ်ပြီးပြီအဲဒီလက္ခဏာကြည့်ပြီးတော့အဲကိုယ်အိမ်ကလူပဲသားပဲသမီးပဲစသည်ဖြင့်လူသိရတယ်ဘယ်သူပဲဝါပဲဆိုတာသိရတယ်အဲလက္ခဏာတွေရှိတယ်ဒီလက္ခဏာတွေကြည့်ပြီးတော့ဒီမှာလည်းဒီတိုင်းပဲမမြဲဘူးလို့ဆိုရခြင်းအထိတ်မှလက္ခဏာလေးရှိတယ်ဘာလို့ဖြစ်ပြီးကြောက်သွားတာ မရင်မရင်ပြောက်ပြုတ်သွားတာတွေ့ရတော့မြဲတဲ့တရားပဲမမြဲတဲ့တရားပဲမမြဲတဲ့တရားမရင်မရင်အိစ္ဆာနုပဒနာတွေဖြစ်တယ်အဲဒါကြောင့်ရှုမဆဲမှာကွယ်ပြောက်သွားတာကိုတွေ့ရရင်မမြဲဘူးသိတာကအိစ္ဆာနုပဒနာဉာဏ်ောင်းနေပိနေခိုင်းနေကြည့်တယ်မြင်နေကြားတယ်ကြွေးတယ်ဆန့်တယ်စသဖြင့်မှတိုင်းမှလည်း သမာဓိညာအားကောင်းတဲ့ခါကျတော့မှားရင်ပြောင်းရင်မှားရင်ပြောင်းရင်တွေ့ရတာပြောက်ပြောက်သွားတယ်ဒီပေါ်ကြီးနောက်ဆွဲပြောက်သွားတာကိုတွေ့တယ်တဲ့အဲ့ဒီတွေ့တဲ့အခါမှာမှားရတဲ့အာယုံဟာရုပ်ဖြစ်ဖြစ်နာဖြစ်ဖြစ်မမြဲတဲ့တရားတွေပဲလို့ရှိကမရှိလို့မသိကြတာပဲဒီလိုမမြဲနေတာပဲဒီလိုချင်းနဲ့ဘုဒ္ဓနာကတော့မကောဘူးဒီလောကလုံးတော့ရှင်သေးဘုရားတရားထုတ်နေတော့ အဲဒီလိုပဲမာရင်မာရင်နဲ့သဘောကျလာတဲ့အခါမှာအဲဒီအချိန်မှာဒုံဒုံဒုံဒုံဒုံဒုံနဲ့ဘာလဲမှန်းမသိပါဘူးအဲဒီအတန်ကြီးလည်းပဲအရာဒီဘာကြီးရိုက်ကြသလားမသိပါဘူးအဲဒီအတန်ကြီးလည်းရှားအဲ့ဒီအတန်ကြီးနဲ့ရောပြီးဒီကအမှတ်နဲ့တခါလဲတွဲပြီးတော့ညာနဲ့မှသဘောပေါက်သွားတယ်ဒီကအမှန်နဲ့ဟိုကဒုံနဲ့အတန်နဲ့အမှန်လောကလုံး ဒီကဖြစ်ပြသွားတာနဲ့လောကလုံးဖြစ်ပြသွားတာအတူတူပဲဒီကဖြစ်ပေါ်တာနဲ့လောကလုံးဖြစ်ပေါ်တာအတူတူပဲအဲဒီကပြက်တာနဲ့လောကလုံးပြက်တာအတူတူပဲစိတ္တများမှာခြိတက်လာတဲ့အခါမှာညာဘယ်စသည်ဖြင့်သူကြွလာနင်းချကြီးရဲ့အကြွကြီးအချကြီးတဲ့အခါမငြင်းမညွတ်မဟုတ်ကြိုင်နဲ့ပဲ ကြွရင်တစ်ကြိမ်နဲ့ချရင်တစ်ကြိမ်နဲ့ညီးနေတယ်လို့ပဲအဲမိမိတဏ္ဍာကအမှတ်နေရတဲ့ယုံနာတွေမှားရင်ပြောက်ရင်မှားရင်ပြောက်ရင်ဒီလိုသဘောကြတော့သူတော်ဘာတဏ္ဍာကရောဒီလောကလုံးမှာရောရှိသမျှယုတ်တွေဟာအပိဏံတရားတွေဒီလိုပဲဖြစ်ပြနေတာပဲဒီကဖြစ်လိုက်တာနဲ့ဟိုကဖြစ်ဒီကပြက်လိုက်တာနဲ့ဟိုကပြက်လောကလုံးမှာဖြစ်ပြီးပြက်လို့အနေဆမမြဲတာကြီးတွေပဲဒီလိုခါလဲ

ဒီဟာအရင်ကာကာလရှင်ညာယဝိပဿနာဉာဏ်ဉာဏ်ဖြင့်ပတ္တိရှုမြင်၏အလုံးစုံသင်္ခါရတရားတွေမမြဲတာကြီးတယ်ပဲလို့မှတ်နေကိုယ်တဏ္ဍာဖြစ်ပြနေတဲ့တရားတွေတွေ့ပြီးတော့သဘောကျပါဘုဒ္ဓနာကဖြစ်ပြတာမှမတွေ့သေးပဲနဲ့စေကူးတဲ့တဲ့နဲ့ကတော့အဲ့ဒါကတော့သဘာဝမကျဘူး ဒါသုဒ္ဓမယညာစေတမယညာခေါ်တယ်ကိုယ်တဏ္ဍာကဖြစ်ခဲ့ယုံနာလေးမှာလို့ဖြစ်ပြီးကြောက်တာဖြစ်ပြီးကြောက်သွားတုံတုံနဲ့တရိတိနဲ့ဟောလားအဲဒီလိုပဲမှန်ရင်ပြောင်းရင်မှန်ရင်ပြောင်းရင်နေတွေ့နေရတော့မိမိတဏ္ဍာကဖြစ်ပြနေတဲ့တရားတွေမမြဲသလိုပဲသူတော်ဘာတဏ္ဍာကရောသက်စီသူတော်ဘာတဏ္ဍာကရောသက်မဲ့ပြပင်တော်တောင်စသည်ကရော ယုံနာတရားတွေဟာဒီတိုင်းတစ်ပြိုင်နဲ့တစ်ပြိုင်နဲ့တစုတယုံလုံးဖြစ်ပြနေတာကြီးတယ်ပဲ။ဟောလောကဘောဟာရနဲ့ကြောင်းမယ်ဆိုအကုန်လုံးသေနေတာပေါ့လေဒီကလည်းအဲဒီကယုံနာနေသေတာနဲ့သူတော်ဘာတဏှာယုံနာနေလဲသေတာပဲအကုန်လုံးသေတာနောက်ထပ်မဖြစ်လာလို့ရှင်ဒီအကုန်လုံးအသေးသေးဖြစ်ကုန်မှာမသားတွေလို့ဆိုရမှာပေါ့သူကအဲယုံနာနေတစုပြုံးတခါလဲသေသေးသေသေးဆိုတော့ပြုတ်ပြီးသွားတယ်ဒီကလည်း

ကိုယ်တဏှာရှိတဲ့ယုံနာနေမှရင်မှရင်နဲ့ဖြစ်ပြီးပြောက်တာဖြစ်ပြောက်တာတွေ့ရတော့ကိုယ်တဏှာယုံနာနေမမြဲတာလည်းဒီသူများတဏှာယုံနာနေလည်းဒီလိုပဲဒီလောကလုံးလည်းဒီလိုပဲဒီလိုဖြစ်ပြနေတဲ့တရားတွေသူရှိကမရှိခဲ့လို့ရှိတုန်းကလည်းပဲဒီလိုယုံနာနေဖြစ်ပြနေကြတာပဲမမြဲတာတွေပဲနောင်လည်းပဲဒီလိုဖြစ်ပြနေမှာမမြဲတာတွေပဲပစ္စုပန်အဋ္ဌိနာကပျော်ကျွေးကြည့်လိုက်လို့ရှိရင်

ယဟန်ပဲဖြစ်ဖြစ်ပေါ့အရှင်သင်တဲ့ကအကြောင်းညွှန်တဲ့ကကြတော့ဟန်ဟန်ပါမကြီးဖြစ်နေတာအဲ့ဒီခါလဲသူတဏ္ဍာငါယုံနာနေဒီလိုဖြစ်ဖြစ်နေတာပါပဲမထူးပါဘူးသင်ရတဲ့ပုဂ္ဂိုလ်တဏ္ဍာယုံနာနေဖြစ်ဖြစ်သလိုသူလည်းဖြစ်ဖြစ်နေတာပဲဘာမှဟုတ်တော့မဟုတ်နတ်တွေတဲ့လူတွေကမမြင်ရအောင်နတ်တွေဆိုနတ်တွေဆိုအမနာကိုထူးကြတဲ့ဘတ်တော်တွေပါပဲသူက လူတွေနဲ့ရှိနေမမြင်တော့သိမ်မွေးတဲ့ယုံနာနဲ့ဖြစ်တယ်အဲဒီမှာလည်းယုံနာနဲ့ဖြစ်ပြန်တော့သူတို့ကယုံနာနဲ့လို့တော့မှသင်စရာမကောင်းဘူးအာဒါအကောင်းထဲကြီးနဲ့တူးနေသူတို့ကတော့လူယုံနာကအကျဲကြီးဟာကိုသူကသူတို့ဥစ္စာကတော့လေတွေလိုဖြစ်ပြီးတော့သူဥစ္စာကောင်းထဲကြီးလိုက်ပြီးနေတာလည်းသူကတော်တော်တူပါတယ်သူကနာဆွဲလန်းစရာကြီးပါပဲအတ္တဆိုတာနာပြည့်စရာတော့ လူယုံနာတွေကတော့ပွန့်ပယ်သွားတယ်ကျိုးကျိုးပြက်သွားတယ်ဒီမှာသင်ကြားတွေ့ရတယ်သူတို့ဥစ္စာဒီလိုလည်းမရှိဘူးလူကတော့သဘင်သွားအောင်တော့ခေါင်းရည်တဲ့ခါကလာခေါင်းမြေခင်ကသဘင်ဟာကုသနာကငါပဲငါဥစ္စာပဲငါငါသဘင်ပဲအောင်ပဲခေါင်းရည်ပြီးတော့ငါမဟုတ်တော့ဘူးဒါယုတ်တရားပဲပေါ်လာတယ်လူမှာတော့အဲသူတို့တဏ္ဍာမှာဒီလိုဟာလည်းမရှိဘူးဒီလိုအစိတ်ပိုင်းနဲ့ပြပြီးပေးကြမရှိဘူးဆိုတော့ဒီလိုဖြစ်နေတော့အတ္တဇအနာဆွဲတယ်ကောင်းပါလား ဒါပေမဲ့လို့အဲ့ဒီနတ်ဒီတဏ္ဍာကယုံနာနေလဲဒီလိုဖြစ်ပြနေတာဗြဟ္မာဒီတဏ္ဍာယုံနာနေလဲဒီလိုဖြစ်ပြနေတာပဲအဲဒါဒါပေလုံးစုံသောသင်္ခါရယုံနာတစ်ပါးသင်္ခါရတို့သည်ဆိုတာဒီလောကလုံးပဲလူတွေရောနတ်တွေရောဗြဟ္မာတွေရောအလုံးသတ္တဝါတွေတဏ္ဍာယုံနာနေအနေစာတိမမြဲကြကုန်ဟူ၍ကြရာခြင်းခါနဲ့ပညာရဝိပဿနာဉာဏ်ဉာဏ်ရဲ့ပတ္တိရှုမြင်လေတော့ဤယောဂီပုဂ္ဂိုလ် တရားထုတ်နေတဲ့ညာပုဂ္ဂိုလ်မနာဝန်တာကြကောင်းတဲ့ဒီလိုအပညာများပေါ့ရောက်တော့တယ်ကိုတရားလေးနဲ့ကိုရှုပြီးတော့နေရင်နေ့အချိန်ဖြစ်ဖြစ်ညအချိန်ဖြစ်ဖြစ်သူများတွေကအိတ်ဆက်နေတော့အိပ်ပျော်နေတဲ့အချိန်ကိုကတရားထုတ်လို့အထုရင်အထုရင်သဘောကျပြီးတော့လည်းသွားမနာဝန်တာကြတော့အဲဒါညာပုဂ္ဂိုလ်ဖြစ်ဖြစ်လူပုဂ္ဂိုလ်ဖြစ်ဖြစ်မျိုးသားဖြစ်ဖြစ်မျိုးသမီးဖြစ်ဖြစ် ကိုကြီးဖွာကြီးဖြစ်ဖြစ်အရွယ်အလဖြစ်ဖြစ်ငငယ်ရွယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒီပညာပေါ်ပေါက်နေတဲ့အချိန်ကကောင်းတာပဲအထထိုးသူသိမြင်သောအခါကာလ၌ဒုက္ခေမမြဲသောယုံနာနဝသင်္ခါရဟူသောဆင်းရဲတရားနာ၏နိဗ္ဗာန်တည်းမြင်ွေလေတော့၏အဲဒီ aciui chiiai dla goichibi အဲဒီလိုမြင်ရတယ်နိဗ္ဗာန်တည်းညီငွေရဲ့ပြောစရာမကောင်းဘူးလူချမ်းသာကြီးဖြစ်လဲဒီလိုပဲပြည့်နေတာပဲနာချမ်းသာဖြစ်လဲဒီလိုပြည့်နေတာပဲနောက်ဆုံးတစ်နေ့ကျရင်လုံးလုံးလုံးလုံးပြည့်သွားတဲ့ခါကျတော့အဲဒီလူစည်းစင်တာစီအကုန်လုံးပြုတ်တာပဲလောကမှာ ရာဟုဒနာတွေကပြုတ်ကြတယ်လို့ပဲအနာမကြပါဘူးစဉ်းစားကြည့်လို့ချင်းသာသာလည်းကောင်းတယ်ဆိုတာတွေကသားကြောက်စရာကောင်းတယ်လို့အထထိုသောမမြဲသောသဘောဝမြင်သောကာလနဲ့ဒုက္ခမမြဲဟုသိရသောယုံနာနမသင်္ခါရဆင်းရဲတရားပေါင်း၌နိဗ္ဗာန်တည်းမပြောမမှု့ညီငွေလေတော့ဤမမြဲတာကိုမမြင်တဲ့ပုဂ္ဂိုလ်တွေက ယုံမှုနေတယ်ယုံမှုနေမမြဲတာကိုမြင်နေတဲ့ပုဂ္ဂိုလ်တွေကဘယ်မှပြောကြမရှိဘူးဒါဝေဒနာကြီးရောက်သွားတာကနာတတိယဝတ်နာစည်းစိမ်နေမြင်ရတော့သူကသူပြောတယ်နာတိဒုက္ခပဇာနန္ဒီရေနာပါကနိနာနာ ရေခြင်းပုဂ္ဂိုလ်တို့သည်နာနာနာနုဝိယင်ကြီးကိုနပါသနိမြင်ကြအကုန်လေတေထိုနာနုဝိယင်ကိုမြင်ရသောပုဂ္ဂိုလ်တို့သည်ဒုက္ခချမ်းသာရာအရကိုနာပဇာနံသည်မသိကြလေကုန်နာနုဝိယင်ကြီးမမြင်ရသေးတဲ့ပုဂ္ဂိုလ်တွေဟာဖြင့်ချမ်းသာသောတာနေရတဲ့အရာသူတို့မမြင်ရသေးဘူးဒီနေရာသိချမ်းသာတာပဲသိကောင်းတာပဲလို့အာရဝန်တာနဲ့သူကပြောတယ်

ဘိုးလေးလေးလေးလုံလုံတော်စင်းအောင်စောက်ထားတာကိုသေသားလေးနဲ့ဝါးလေးနဲ့အိမ်ကလည်းနေရမယ်ပြအဝအစားတွေပြည့်တဲ့ကြံလည်းပဲတော်လူတွေကဘုံတော်သလိုပဲရေရိုတာပါလုံရုံဝတ်ထားတာအဲဒီဝိုင်းတဲ့ရတဲ့ဆိုလို့ရှိရင်အင်းကြီးတို့ကတော့တကယ်ဝိုးပါဘူးခါဝခါဝလည်းပဲဒီသေးလုံလည်းမဟုတ်ပါဘူးလို့သာအဲဘုံတော်သလိုဝတ်နေရတာအောင်းဝင်သွား ဘာမှတန်ဖိုးမရှိပါဘူးအဲ့ဒါတွေဝုတ်ပြီးတော့နေတော့လည်းမြေကြီးပေါ်မှာဘုလိုလိုနေရတာကိုအခြေအနေကဘယ်လိုဖြစ်စားကြတော့ပြန်တော့လည်းပဲဒီလိုပဲဝန်ဝန်ပြည်ုံအာရပြည်ုံတော်ရုံစားမြို့ရောက်လာတဲ့ခါကလာကြတော့ဒီမှာလမ်းမတွေကလည်းသာသာရာရာနဲ့ဒီလေးကလည်းသာသာရာရာနဲ့လူတွေကလည်းဝိုးလို့စားလို့လိမ့်လို့ပြီးလို့လိမ့်လို့ဆိုတဲ့ အဲရှင်ရှင်ပြရနဲ့သွားကြလာကြဘယ်ကိုယုံနေပါလဲအဲ့ဒီမှာဆိုရင်ရောကြအကောင်းဆုံးလို့ထင်ရမှာပါပဲဒီရောက်သွားလို့ရှိရင်တော့အမှအင်းဒီမြောက်ဘူးတဲ့လူတွေဟာလူလောကချမ်းသာတွေမသိရသေးဘူးလို့သူပြောမှာပဲပြီးတဲ့ပြင်မှာပဲသင်လည်းထင်ကြတယ်အနာကြီးကအဲ့ဒီကဘုံမဲ့အစာပုံးတရားမသာပို့ပြီးတော့ကောင်းတယ်အဲ့ဒီရောက်သွားတော့ဘာမှမသူကပြောတယ်

doanwunye g a ola duka chaaaaadi oalca ob အဖြစ်အပျက်ကိုမမြင်လို့သင်္ခါရဓမ္မတွေဖြစ်ပြနေတာတွေမမြင်လို့ဖြစ်ပြနေတာတွေမြင်လို့ရှိရင်ပြင်သာယာစရာမကောင်းဘူးရှည်ရှည်သောကာလကလည်းမြို့ကြီးပြာကြီးတွေဆိုတာခန်းခန်းနာနာကြီးတွေရှိခဲ့တာပဲသိပြီးတော့လည်းလမ်းမဝေးသေးခင်ကအိန္ဒိယနိုင်ငံမှာအဲဒီဒီမှာသောကမင်းကြီးတို့ဆိုတာနိုင်ငံကြီးနဲ့ ကြီးကျယ်ပါပဲခန္ဓာနာလိုက်ဘုရုံးမစင်သူသူ့ပဲကြည်အောင်လို့ကြီးကျယ်ခဲ့ပါတယ်။ဒါတွေလည်းပြည့်စည်ကုန်တာပဲ။အဲဒီကျေတုရောမတို့အဲဒီကနိုင်ငံကလည်းပဲဟိုတစ်ချိန်ကဆိုလို့ရှိရင်အမှန်ကြီးကျယ်တဲ့တိုင်းပြည်နိုင်ငံကြီးတွေပဲ။အဲဒီမှာအသောဥပ္ပယကြီးတွေပါတယ်ကြည်ရတာနဲ့ကိုဟိုတစ်ချိန်ကနေပေါင်း 3000 4000 5000ဒီအနာကြီးကျယ်ခဲ့တယ်ဆိုတာသင်ကြားပါတယ်ဒါပေမဲ့လို့အခုအချိန်ကျတော့အပြည့်ရှိတော့တာပြည့်တာပဲဘာမှမထိုင်ကောင်းဘာမှအာမကူရဘူးအခုနေခါကာလမှာဒီဘွားတိုးတဲ့နေတဲ့ဆယ်နိုင်ငံတွေလည်းဒီနေ့ကြလို့ရှိရင်ဒီလိုဖြစ်ရမှာပဲနေပေါင်းများစွာကြတော့ဒီလိုဖြစ်ရမှာလူတွေကလည်းဒီနေ့ကြလို့ရှိရင်ဒီလိုပဲပြည့်စည်ကုန်မှာပဲဘာအားရစရာအကူစရာမရှိပါဘူးอืม နားရောက်အဲဒီနာကိုပညာရှိနာသားတယောက်ကတားမြစ်ပြီးပြောတယ်နေဟာအရိယပုဂ္ဂိုလ်တို့ရဲ့တရားစကားကိုမကြားလို့ပင်နာသိသိနဲ့ရှိကျူးနေတာပဲဟွန်း

ကလထိုင်စွာလုံးမကလထိုင်စွာဖြစ်တယ်သူတက်မှမရှိဘူးဤစွာလည်းကိုယ့်ကိုစောင့်မှဖြစ်တယ်ကျောင်းစွာလည်းစောင့်မှဖြစ်တယ်ခုလိုဖြားရပါလေဆိုလဲလူတွေကသေချာပြုပြင်မှဖြားဖြစ်တာသူကသူဖြစ်လာတာမဟုတ်ဘူးဒါကလူကလို့လို့ဖြစ်တာသူဆရာဆရာအကြောင်းတရားတွေရှိတယ်ကံစိတ်ဥရုဟာရစရည်သဆရာအကြောင်းတရားတွေရှိတယ်သူတို့ကဖာနိပင်မှဖြစ်တာကံဆိုတဲ့တရားကဖာနိပင်မှအဲလူဘဝလူချမ်းသာနာချမ်းသာဆိုတာဖြစ်နေတာ ကုသိုလ်ကမရှိတဲ့ပုဂ္ဂိုလ်ကချမ်းသာခြင်းပဲလို့ဖြစ်တာမဟုတ်ဘူး။ဒီလိုကကိုလို့ရှင်နိုင်ဖြစ်တဲ့အောင်ပဲ။ဘယ်ဖြစ်လိမ့်မှာလဲကိုလို့ရှင်နိုင်။လူတွေကတော့အကုန်လုံးချမ်းသာခြင်းရတာကြီးတယ်အကြီးကျယ်ဖြစ်ခြင်းရတာကြီးတယ်ပေါ့။ဒါပေမဲ့လို့ကာမရှိတဲ့ပုဂ္ဂိုလ်မှာအကြီးကျယ်ဖြစ်နိုင်မှုတော်ရုံရုံပဲ။ ကံနေတဲ့ပုဂ္ဂိုလ်ကြလို့ရှိရင်အဲသူများခိုင်းကြစီကြာတော့အဲ့ဒီအသွင်ပြားတာပဲမရတာဘယ်နဲ့မှရှိတာမတက်နိုင်ဘူးသာမန်ကြီးပဲဖြစ်ဘလို့ကျင်တယ်တင်နိုင်ပါဘူးသာမန်ကြီးလို့မပြောဒီထဲမှာအနာကင်းခြင်းကြမ်းမာခြင်းဆိုတာတွေအမှန်တင်ကြတယ်ကံကောင်းတဲ့ပုဂ္ဂိုလ်တွေအနာရောဂါကင်းခြင်းကံမကောင်းပြီဆိုတာအနာရောဂါတွေဖြစ်နေတာကြမ်းမာခြင်းရတာကြီးရဲ့ပေါ်ဒါလည်းမရဘူး အကြောင်းမသိတော့ယောဂဝေဒနာနဲ့ဒုက္ခရောက်အယုတ်စင်းဆိုတာလှကျင်ရတာကြီးရဲ့ဟောဒါပဲမဲ့လို့ပရိသေတွေကအကံအကြောင်းမပါတဲ့ပုဂ္ဂိုလ်ကမလှဘူးအယုတ်စင်းတွေတခါလဲအယုတ်စင်းတွေညတယ်ဒါပြင်းလို့မရဘူးဒါပုံပုံသွင်းကလေးကမှားလာတယ်ဖြစ်တယ်ဒါပြင်းလို့မရတော့အယုတ်ဆိုးတဲ့ပုဂ္ဂိုလ်ဆိုးနေတော့ဘယ်နဲ့မှမတတ်နိုင်အဲဒီလိုစသည်ချင်းပေါ်တယ်အကောင်းတွေဖြစ်ခြင်းမဖြစ်ခြင်းလည်းမဖြစ်ပါဘူးသူကဘုလို့ရှင်လည်းမရဘူး

ဟိုနိုင်ငံနဲ့ဒီနိုင်ငံနဲ့တော့အာရချင်းကွာလို့ဒီလိုပွဲနေတာတွေရှိတယ်။ကာဇိဝုရဝါယစရည်တော့အကြောင်းတရားတွေကပေါင်းစုညီညွတ်ပြီးပြုပြင်ပေးမှဖြစ်ပေါ်တဲ့သင်္ခါရတရားတွေအကြောင်းမညီညွတ်မဖြစ်တဲ့တရားတွေပါမအကုကြမရှိဘူးလို့ဆိုလိုတဲ့သင်္ခါရဆရာဆရာအကြောင်းတရားတွေအပေါင်းစုညီညွတ်ပြုပြင်ပေးမှဖြစ်ပေါ်နိုင်ကြတဲ့ယုံနာနမသင်္ခါရတရားတို့ဒီနိစ္စဝတ္တမမြဲတဲ့ကုံစွာတကား

တခဏချင်းယူယွန်းပျက်စီးကြလေကုန်သွားတကားအကြောင်းညွှန်ညွှန်လို့ဖြစ်လာလဲပြီးနေတာမဟုတ်ဘူးတခဏချင်းပြည့်သွားတာပဲမကြခင်ပြည့်သွားခဏခဏပင်ခဏပြည့်ခြင်းအားဖြင့်ဆိုရင်ခဏတိုင်းခဏတိုင်းပြည့်အပန္နတိကျကတော့တော့ကြာမှခဏပင်အားဖြင့်ဆိုရင်ခဏတိုင်းမြင်ပြီးပြည့်ကြပြီးပြည့်ခဏတိုင်းခဏတိုင်းပြည့် ဝိပဿနာယောဂီပုဂ္ဂိုလ်ကအဲဒီခဏခဏအပြည့်တွေကိုမြင်တယ်ဒေတံတော်ဖြစ်ပေါ်ပြည်လင်ပစ္စည်းဓာတ်၍မမြဲသောသဘောတရားတို့ဤဥပါသမောအချုပ်ငြိမ်းရာဖြစ်သောနိဗ္ဗာန်တရားတွေသူဘောချမ်းသာလာပါ၏တော့ဤအဲဒီယုံနာတရားတွေလုံးဝချုပ်ငြိမ်းတဲ့နိဗ္ဗာန်တရားဆိုရှိတဲ့ယုံနာတရားတွေမရှိတဲ့သဘောပါယုံနာချုပ်ငြိမ်းတာပါပဲ မပြတ်ဖြစ်ပြတဲ့ယုံနာနေအကြောင်းရှိတော့အကျိုးတွေဆက်ပြီးတော့ဖြစ်နေတဲ့ယုံနာနေကအကြောင်းမရှိတော့အကျိုးမရှိပဲနဲ့ချုပ်သွားတယ်ဝိဇာရဏအစိုက်တော့အကြောင်းနေမရှိတော့အကျိုးတရားတွေလုံးဝချုပ်နေဖြစ်တော့အဲ့ဒါကောင်းတာပဲအဲ့ဒါကလည်းချမ်းသာလို့နတ်ပြည်ကပဲချမ်းသာဖို့မလဲဆိုပြီးတော့နတ်သားပြောက်ကသတိပေးတယ်အဲ့ဒါလိုပဲသဘောတရားမှန်မသိရင်ပျော်မွေ့တဲ့သဘောတရားမှန်ပြီးတော့နေပင်နဲ့တည်ငင်းငွေတွေတော့ဤငင်းငွေတယ် ဧတမေဘဝိတုဒ္ဓိယဧတဤညီးမွေခြင်းသည်ဝိတုဒ္ဓိယကိလေသာစင်ကြဲသောနိဗ္ဗာန်ဤမေဃောရောက်ကြောင်းရာကြောင်းအကျင်ကောင်းလမ်းကောင်းပါပေ၏အဲဒီလိုညီးမွေတာမှမှရင်မှရင်နဲ့ဖြည့်ပြီးပြည့်သွားလို့မမြဲဘူးမမြဲဘူးမြင်ရတော့အဲဒီဟာတွေညီးမွေစရာတွေဖြည့်ပြီးညီးမွေတာလေဘုသနာသူသနာတလောကလုံး ဘယ်မှာမှပြောစရာမရှိဘူးဒီလိုဖြစ်တဲ့နာရီကမကောင်းဘူးလို့ညှိငွေလာလို့ရှိရင်အဲဒါနိဗ္ဗာန်သွားတော့မယ်တဲ့နိဗ္ဗာန်ကဝိပဿနာဉာဏ်လေအဲနိဗ္ဗာန်ရောက်ချင်းကြောင်းဝိပဿနာဉာဏ်ပဲအဲဒီနိဗ္ဗာန်ဉာဏ်ကဉာဏ်ပညာအရိယာမဉာဏ်ပညာဖြစ်ပြီးနိဗ္ဗာန်ရောက်တော့တာပဲအဲရှုမှတ်ဆဲမှတ် ပွယ်ပြောက်သွားတာကိုတွေ့ရရင်မမြဲဘူးသိတာကအနိစ္စ ानु ပဒနာညာဆိုတော့မအောင်လားသူအတိတရားပါအောင်ရရတယ်ရှုမှစေမှာပွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကအနိစ္စ ानु ပဒနာညာ ရှုမှဆဲမှာွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကနေသာနုပဒနာဉာဏ် ရှုမှစေမှာွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကသိစ္စာနုပဒနာညာသာရရပါ နေရင်ကောင်းတယ်ခိန်တယ်ထိုင်တယ်ရှိတယ်ကြွေးတယ်ဆန်းတယ်မြင်တယ်ကြားတယ်စသည်မှန်ရင်မှန်ရင်မှတ်ရတဲ့အာရုံလေးမှန်ရင်ပြောင်းရင်မှန်ရင်ပြောင်းရင်မှန်ရင်ပြောင်းရင်သာတွေ့ရတာမစိတ်ကူးတယ်ဆိုလို့ချင်းစိတ်ကူးတယ်မှစိတ်ကူးတယ်စိတ်ကူးတယ်လို့မှတ်လိုက်ရင်စိတ်ကူးတာလည်းမရှိဘူးရှုမှတ်တာလေးရောပါပဲမှတ်သေးတဲ့စိတ်ကလေးရောတကားလည်းမှန်ရင်ပြောင်းရင်ပြောင်းသွား ကိုယ်ကျင်တဲ့ဆိုမှရင်ကိုယ်ကျင်တဲ့စိတ်လေးကြောက်တယ်ကိုယ်ရဲ့ဆိုရင်ကိုယ်ကလည်းဒီရင်တွေ့ရင်ကြောက်တယ်အဲ့ဒါမှန်ရင်မှန်ရင်ကြောက်တော့တယ်တွေ့ရတာမမြဲဘူးလို့ရှင်းရှင်းသဘောကျတယ်အိဇာနုပါဒနာညာအဲ့ဒါဝိရိယဗယံဖြစ်ခြင်းပြည့်ခြင်းကိုပြိကေတဝါညာဖြင့်သိသိ၍

မှတ်နေတယ်ဒီပြက်ကလေးတွေခြေတိုင်းပြက်တိုင်းကိုလိုက်မှတ်နေလို့ရှိရင်သာဏတိရှင်းအောင်ဆက်စတယ်လို့သာဏတိပညာသာဏတိကနာတစ်ဆက်တည်းပဲတစ်ခုတည်းပဲကြောက်တည်းပဲတစ်ခုတည်းပဲထင်တယ်သာဏတိကနာပြည့်တယ်ဒလုံးတစ်ခဲတယ်လို့ထင်တာပြည့်သွားအဲဒီလိုပြည့်သွားတဲ့အခါအိစ္ဆလက္ခဏာမမြဲဘူးလို့ပြီးချင်းရင်ကြောင်းအိစ္ဆလက္ခဏာပါတယ်ဟုတ်တော်ဖြစ်ပြီးအဘာဝမရှိတော့ဖြစ်ပြီးမရှိဘူးဖြစ်ပြီးမရှိတော့ကြောက်သွားတာပဲ

ဒုက္ခချမ်းသာတယ်ကောင်းတယ်လို့ချီးမွမ်းစရာအားကိုးစရာမရှိပါဘူးအဲဒုက္ခဆင်းရဲပဲမကောင်းဆင်းရဲဆိုရင်လည်းဒီဒုက္ခကတော့ဆန်ခဲ့တဲ့ဆင်းရဲမဟုတ်ဘူးဆင်းရဲကသုံးမျိုးရှိတယ်ဒုက္ခဒုက္ခသင်္ခါရဒုက္ခဝိပရိနာမဒုက္ခပြင်းပြပါလေသုံးမျိုးရှိတယ်ဒုက္ခဒုက္ခဆိုတာကတော့ဆင်းရဲစစ်ပါပဲသူကတော့လူတိုင်းလူတိုင်းပြည့်စည်ရဲ့

ခက်တာအဲဒီဥစ္စာကိုဆင်းရဲခေါ်တယ်လားကိုကြီးပြမဆင်းရဲတယ်စိတ်ထဲကစိတ်မချမ်းမသာတယ်ဖြစ်နေစိတ်မြေတာစိတ်ပြေတာနှလုံးမသာတာစိတ်ပူတာဆိုရင်လားဝမ်းနေတာစိတ်ထဲမှာမခံမခံကြီးမခံတာတွေဖြစ်နေတာစိတ်ထဲအခံခက်နေတာစိတ်ထဲလေးနေတာအဲဒီလိုဥစ္စာတွေပေါ်လို့စိတ်ထဲမှာမြင်းမြင်းပြောကြပါလေစိတ်ထဲအခံခက်နေတဲ့သဘောပဲစိတ်ချင်းရဲ့ခေါ်တာအဲဒါ အနိဋ္ဌာယုံနဲ့တွေ့တဲ့အခါဖြစ်တာပဲကိုယ်တည်းကမခံနာတဲ့ဆင်းရဲကလည်းပဲမကောင်းတဲ့အတွေ့အထိတွေနဲ့တွေ့ထိရတဲ့အခါခလုတ်တိုက်တဲ့အခါနာတယ်လို့ပဲအဲခလုတ်တိုက်တာနာတာလည်းပဲဒီဒုက္ခဝေဒနာပါပဲအဲဒီလိုပဲသိပညာတွေကလည်းညောင်းတာပူတာတွေလည်းဒီလိုပဲကိုယ်တည်းကသွေးသားဆိုးတွေမကောင်းတာတွေနဲ့တွေ့ထိပြီးတော့ဥမာနာညောင်းနေနာနေအောင့်နေမောနေပါနေခံခဲ့တာတွေဖြစ်တယ်စိတ်ထဲမှာဆင်းရဲတာကတော့ မကောင်းတဲ့အာယုံနဲ့တွေ့ပြီးတော့မကောင်းတာမြင်ရလို့ဖြစ်စေမကောင်းတာကြားလို့ဖြစ်စေအဲ့ဒီဥစ္စာတွေကိုလည်းမကောင်းတဲ့အာယုံနဲ့တွေ့ရကိုမမြင်တာတွေမြင်ရကိုမကြားတာတွေကြားနေကြားရဒီလိုကြောင့်လည်းဖြစ်တယ်စိတ်ကူးကြောင့်လည်းဖြစ်တယ်စိတ်ကူးကမတော်တာတွေလျှောက်စိတ်ကူးကြောက်စရာယွန်စရာစိတ်ကျစရာနှလုံးမသားစရာလန့်စရာတွေလျှောက်စိတ်ကူးလို့လည်းစိတ်မချမ်းသာတွေဖြစ်ညာပြောတဲ့စကားတွေကြားလို့လည်းပဲစိတ်မချမ်းသာတွေဖြစ် ရိုးမဲ့စကားတွေကြားရင်သိမချမ်းသာတယ်ဖြစ်တယ်အဲဒီလိုဖြစ်တဲ့ဥစ္စာစိတ်ဆင်းရဲဒီကိုဆင်းရဲစိတ်ဆင်းရဲလို့ဒုက္ခဒုက္ခကိုခေါ်သည်ဒုက္ခနှစ်ခုထပ်ပြီးတော့နာမည်ပေးတာဒုက္ခဒုက္ခတကယ်ကိုဆင်းရဲပါပဲသူတို့ဆင်းရဲဖြစ်တယ်ဒီဆင်းရဲကလူတိုင်းလူတိုင်းပြီးလူကြီးတဲ့ပြီးတဲ့ကလေးတဲ့ပြီးနိုးစုကလေးငယ်လေးတဲ့ပြီးတာပဲဒုက္ခဆိုရဲမှာညောင်းပူနာခြင်းကြိုက်ခဲမကောင်းမှုဆိုတော့သူလည်းပြီးတယ် အဲကြောင့်ကလေးတွေကငိုတယ်သူကသူတို့ဒုက္ခဖြစ်လို့ရှိရင်ငိုတော့တာပဲဥစ္စာတော့ဘာမှမပြောနိုင်ငိုတော့တာလူတွေကမဟုတ်တိရစ္ဆာန်တွေလည်းပြီးတယ်ခွေးတွေကစပြီးပြီးပါတယ်ဒုက္ခဒုက္ခတော့မကောင်းမှုကပြီးအားကြောင့်ခွေးများရိုက်မယ်လို့ဒုံးနဲ့ရွယ်လိုက်ရင်ပြေကုန်တာလို့နာရိမယ်ဆိုတာပြီးတာကိုမကောင်းမှပြီးဒိဋ္ဌာန်တွေအကုန်လုံးပြီးကြတယ်ဒိဋ္ဌာန်တွေလည်း အဲတော့သတ္တဝါတွေအကုန်လုံးသိနေတာပါပဲအဲ့ဒါလောက်သိုံနဲ့ကတော့လေဝိပဿနာဉာဏ်မဖြစ်သေးဘူးလားတော့ဒါကရှုမှတ်သိတာမဟုတ်ဘူးပဲအလိုလိုသိတယ်ဒါကပုဂ္ဂိုလ်အနေနဲ့သိတာပြင်းညဒုက္ခပေါ်တယ်ငါညောင်းတယ်ငါပူတယ်ငါနာတယ်ငါခံခဲ့တယ်ဆိုတဲ့အနေနဲ့ငါအနေနဲ့သိတာငါစင်းရတယ်ဆိုတဲ့အနေနဲ့

အဲဒီမှာလဲစိတ်သဘောတရားလေးစိတ်နဲ့စိတ်မိပြီးတော့ပြည့်တဲ့ဝေဒနာသဘောတရားလေးခံခဲ့တယ်ဆိုဒုက္ခဝေဒနာသဘောတရားလေးဖြစ်တာနဲ့သဘောတရားမှန်ပြီးဒါကြောင့်ရှုမှတ်ပြီးတော့ပြီးတာကတော့ရှုမှတ်ပဲနဲ့လိုလိုသိနေတာကတော့ငါနေသူနေပုဂ္ဂိုလ်နေယောက်ျားနေမိန်းမနေနဲ့ဒီအကောင်းထဲအနေနဲ့ပြီးနေတာပဲပြညာ ပညာဒုက္ခတဲ့ခလုတ်တိုက်လို့နာလာပြီးစူးစူးလို့နာလာပြီးဒီဟာတွေကတော့ပညာဒုက္ခတွေခေါ်တယ်ပညာဒုက္ခသိုံနဲ့ဝိပဿနာဉာဏ်မဖြစ်အနတ္တကိုမသိနိုင်ဘူးအဲ့ဒါကဒုက္ခဒုက္ခဝိပရိနာမဒုက္ခဝိပရိနာမဒုက္ခဆိုတာကတော့ဟောက်ပြန်ပြီးတော့ သွားတဲ့အခါမှာဆင်းရဲတဲ့ဒုက္ခဝေဒနာပါပဲဝေချမ်းသာစိတ်ချမ်းသာတွေလေသူဖြစ်တုံးတော့ဖြင့်ချမ်းသာသူပြောက်သွားတဲ့အခါကာလကျဆင်းရဲသူဖြစ်တုံးချမ်းသာပြီသူပြောက်သွားတဲ့အခါဆင်းရဲဒီစည်းဥစ္စာတွေဆိုပါတော့ဒီစည်းဥစ္စာတွေကရှိနေချမ်းသာတယ်ဒါတွေပြောက်ပြက်သွားမယ်ဆိုရင်ဆင်းရဲတယ်

လူလူဆိုးပေးကြောင့်ဖြစ်ဖြစ်မင်းပေးကြောင့်ဖြစ်ဖြစ်ပျက်စီးဆုံးရှုံးသွားခဲ့လို့ရှိရင်အာဉာဏ်မျိုးငါးပါးနဲ့ဆိုင်တဲ့ပစ္စည်းအဲပျက်စီးဆုံးရှုံးသွားလို့ရှိရင်ယူကျုံမရတဲ့စိတ်နှလုံးမသာဖြစ်တယ်များများကြီးပြည့်စုံလေလေများများကြီးဆုံးရှုံးပြီးတော့များများကြီးနှလုံးမသာဖြစ်တာပဲအဲငွေတကြတရားလောက်ဆုံးရှုံးသွားရင်ဒီက 30လောက်ဆုံးသွားရင်လည်းနေရာမပြောင်းတရားလောက်ဆုံးသွားရင်လည်းပူပြီးတော့ဆန်ခဲ့အဲတထောင်လောက်တပေါင်းလောက်တသိန်းလောက်အများကြီးဆုံးသွားရင်လည်းဒါပြီးနှလုံးမသာဖြစ်တာပဲဘုံတို့သိတော့ပြီးရတယ်သူကအဲဒါကြောင့်အဲဒီပစ္စည်းဥစ္စာရှိနေတော့ချမ်းသာနေတဲ့ဟာစိတ်ချမ်းသာတယ်စေတသိက်ကသူကစိတ်ချမ်းသာတယ်သူမရှိတဲ့အခါကျရင်ဒုက္ခပေးသွားတယ်တဲ့မဏိရမဏိနာဖြစ်ပြီးဒုက္ခပေးတယ် တချို့ပုဂ္ဂိုလ်တွေအစတုန်းကတကူတဲ့တယောက်တည်းနေနေတာပဲသူကသူနေတာထိုင်တာဖြစ်နေတာနောက်တော့အပေါင်းဖော်နဲ့ဟုတ်လားမိတ်ဆွေရတာလေယောက်ျားချင်းချင်းဖြစ်မိန်းမချင်းချင်းဖြစ်ဖြစ်အဲလိုမိတ်ဆွေသင်္ဃအပေါင်းဖော်ရှိတာသုံးဟုတ်ယောက်ျားမိန်းမချင်းချင်းအိမ်အောင်ပြုတာပဲဖြစ်ပေါ်နေတာအပေါင်းဖော်ရတယ်သုံးဟုတ်ဒါလည်းမိဘကသားသမီးဖြစ်ပြီးရတယ်အဲ့ဒါတွေရတာလည်းခါကြရင်

သူရှိနေတော့ကောင်းတာပဲသူမရှိတဲ့ခါကျရင်ဒုက္ခပေးပါတယ်ကိုချမ်းသာမှုလည်းဒီလိုပဲအဲနေသာထိုင်တာအနာကောင်းနေတဲ့ဥစ္စာလေးအเจ้าမညို့လို့ပျောက်ပြက်သွားလို့နေမကောင်းတိုင်းမကောင်းဖြစ်လို့ဖြစ်တယ်အเจ้าမညို့လို့ပျောက်ပြက်သွားရင်သိမချမ်းသာတယ်အများကြီးဖြစ်တယ်ဝိပရိနာမဒုက္ခခေါ်တယ်သူပြောက်သွားလို့ရှိရင်ဒုက္ခပေးတဲ့သူရှိနေတော့ကောင်းပါလေအဲလူလောကမှာဇီဝချမ်းသာတွေနဲ့အမနာပြည့်စုံနေတဲ့ပုံကိုယ်တွေ အကြောင်းမညွှန်လို့အဲ့ဒီပစ္စည်းတွေအပေါင်းအသင်းချွေရနေအလုတ်ကင်တွေအကုန်လုံးပြည့်စည်သွားတယ်ဆိုရင်ရိုးမြဖြစ်တယ်ဘုံတို့ယူရတယ်ပြင်းနဲ့ပြည်တာတွေဒုက္ခတွေအဲဒီလောက်ကြောင့်ပြေးသွားတယ်အားရမကသေးဘူးနတ်ပြည်လောကတွေမှာနတ်စည်းစိမ်တွေဆိုတာရှိတယ်သိပြီးအဲမတွေ့ရသေးတော့မသိဘူးပေါ့လေဒါသူများပြောနေမှမှတ်သားရတယ်နာဝတ်သားပြေကောင်းတယ်မနာဝတ်သားပြေအားရပြေကောင်းတယ်

ကာအားလျော်စွာနတ်သက်တမ်းကုန်တဲ့ခါကျဒီစီစဉ်ကြီးသူစွန့်သွားရမှာအဲဒီခါကျဘယ်တော့မှစိတ်ချမ်းသာဖြစ်မလဲမပြောတာဘူးအမှန်ဖြစ်မှာပေါ့တရားမင်းနဲ့လက်စော်ရလက်တဲ့တုန်းကဘုရားနမိ၅ပါးရှင်တော့စိတ်ချမ်းသာတယ်အများကြီးဖြစ်တယ်မာလာမိလာယန်ဒီပန်းထားတဲ့ပန်းလေးကလည်းညိုးတယ်နာမြစုတွေကလည်းကြတာပန်းနေညိုးတယ်သို့သော်ကညိုး သူတို့စီကပန်းနေရမယုံနာပန်းကမယုံဝဋ္ဌာကိလေသာညဝဋ္ဌာတဲ့အစင်သားတွေကလည်းညင်သွားစတော့မှဆိုရင်ဟောင်းမှမျိုးမရှိဘူးမကျော်မကိုရအပြစ်မလဲရဘူးသာဒီလိုပြန်ဝင်လဲလဲနဲ့တောင်းတာချင်းပြင်းတယ်ဒါပေမဲ့ဒီကနေ့ကျတော့ဒီဥစ္စာတွေညင်သွားကိုအဟောင်းနေပြီဘာမှမကောင်းတော့ဘူးအိုးမင်းနေတယ်ကိစေပေရာမௌဇန်ဒီလက်ကလေးကြကျန်းကြကနေချွေးတဲ့ထွက်တယ်နာများချွေးထွက်တယ်လို့မရှိဘူး လူကြီးလောကတော့ချွတ်ထွေးရတယ်ချွေးမဆွဲလည်းနေမကောင်းဘူးချွေးမဆွဲချွေးမှုရင်ဒီလူနေမကောင်းဘူးနတ်ပြည်လောကသူတို့မှာတော့ဒီလိုမဟုတ်ဘူးသူကချွေးလည်းမဆွဲဘူးနေမကောင်းတာလည်းမရှိဘူးသူတို့မကြမ်းမမာတာရဲ့လို့ကိုမရှိဘူးနာကဒီလိုပဲသူကကြမ်းမာနေတာနတ်ပြည်လောကမှာအနာပေါက်တာတို့ရှားတာနာတာတွေဒါတွေရှိတာမဟုတ်ဘူးမရှိဘူးသူဒီမှသာပြီးသွားတာပဲသူဘာမှဖြစ်မှာမဟုတ်ဦးနာပြီးဒီလိုရတယ်အကြီးကျယ်တွေမရှိဘူးဦးနာတွေသေးတာတခုပဲရှိတယ်

အိုမင်းကြီးဖြစ်လာဘိုးကြီးဖွားကြီးနော်ဘိုးကြီးဖွားကြီးကအိုးရဲ့အဲ့ဒီမှာအိုရုပ်ပေါ်တော့ဒေဝဒေဝသနေနာပြရမယ်အဲဒီတော့ဘုရားနမိတ်တွေမြာနာကြည့်လဲမပြောတော့ဘူးတဲ့ဟိုနေရာနေလို့လည်းမပြောဒီနေရာနေလည်းမပြောဘူးသူတွေနဲ့ပုဂ္ဂိုလ်ကမပြောဘူးစားတော့ပြင်းတယ်လို့မရှိဘူးနော်ပြင်းပြင်းတဲ့အချိန်မရှိဘူးအဲသူအခုပြောစရာကိုနေရာရှာလို့မရဘူးအမှန်လား ပျော်နေရနေရာတွေနာဝိရင်တွေပျော်ပွဲတွေသွားလည်းမပျော်ဘူးဒီမှာအဲလိုဖြစ်လာတယ်တဲ့ဒါဘုမနမိတ်တွေထင်တာအဲဒီလိုနမိတ်တွေထင်တာခုနှစ်အတွင်းဒီနာပြီးတော့တာပဲအဲဒီဘုမနမိတ်တွေတွေ့တဲ့ခါနာတွေစိတ်မချမ်းသာဖြစ်ကြတယ်လူပြည်လောကမှာယောဂဝေဒနာဖြစ်ရင်သိညစ်တာလို့ဘောလူပြည်လောကသီရတဲ့ယောဂဖြစ်လာရင်မြင်ငါပြီးတော့မှာပဲဆိုသိညစ်ကြတယ်ဥပမာအားဖြင့်အခုอืม ကင်ဆာယောဂါတို့ဘာလို့ဆိုတာတွေပေါ်လေနာမည်ကြီးတွေခုပြမှာအဲဒါတွေကစိတ်ကူးလို့မရဘူးဆိုတော့လူတိုင်းလူတိုင်းကသိနေကြတယ်အဲဆရာဝန်တွေပြောတာနဲ့သိနေတယ်အဲဒါကင်ဆာယောဂါဖြစ်လို့ရှိရင်ဆရာဝန်တွေကမပြောဘူးဒါတွေဖုံးတယ်ဖုံးတယ်သိညစ်သိပြက်သွားတယ်ဒီလိုပဲဆရာဝန်တွေကကိစ္စယောဂစတတ်တွေ့လို့ရှိရင်ယောဂရှင်တော့မပြောဘူးဘေးတော်ပြင်ပြောမပြောတဲ့ပုဂ္ဂိုလ်ပြောပါရဲ့ဒါဖိတ်ထားတယ် ပိတ်တတ်တယ်ကြာဆင်းသွားတယ်လို့ခုစားတယ်ပိတ်ရင်းကဆရာတော်ကြီးတွေပါသင်္ခါယောဂဖြစ်တော့ဘုန်းကြီးတို့လည်းရင်းကြီးနေတော့မေးကြည့်ဆရာတော်ဘာယောဂတွေပါယောဂဘာယောဂမှရလို့ဆရာဝန်ကမပြောနိုင်ဘူးတဲ့သူတို့ဆရာလုံးမတူဘူးတဲ့ယောဂတွေကတော့အဲဆိုပြီးတော့သူ့မှာဗမာဆရာတောင်းတဲ့သိကူနေနောက်တော့သတင်းကြားတော့သူက ကင်းစာယောဂဆိုဆရာဝန်တွေကယောဂပြုမှပြောမကောင်းတော့မပြောဝင်နေတာနောက်တန်းမကြောက်ပြန်လို့မသာလားအဲတော့အဲဒီလိုကင်းစာယောဂဖြစ်ပြီဆိုတာများပြင်စိတ်ဓာတ်တွေဒီခါလေးကြာဆင်းသွားတော့လားငါပြီးတော့မှာပဲလူတွေကဒီလိုဖြစ်တယ်ပြီးလို့ရှိရင်ဖြင့်ဒီပါကိစ္စတွေပြီးပြီးတော့ရှိရတာကိုပြီးလို့ရှိရင်ငါပဲသွားလို့အဲဒါဖြစ်တယ်ဒီလို ကုသိုလ်ကရှိဖို့အရေးကြီးတယ်အဲဒီခါကာလကြာမှာဟိုဘုန်းကြီးတွေပြင်ပရိယိုပရိနာသိပြီးတော့နေရာမကြဘူးဒါစိတ်မချရဘူးဒါမရှိရင်တော့လည်းဒါလိုရမှာပေါ့လေသိပညာမရှိရင်တော့ဒါပဲလိုရတော့ဒီကနေ့တရားလေးကိုလေးနာပြန်လုံးပြီးဘလောက်လိုရတော့သောသောကအဲစိတ်ကြလည်းချဖြစ်နေအောင်အထုထားဖို့ရတော့အရေးကြီးပါတယ်အဲဒါစိတ်ဓာတ်တွေခုနကြာဆင်းသွားတယ်ဒါဘာကြောင့်လို့ဆိုတာ ရှင်းတော့ကလူလူတစ်သက်လုံးနေလာတာတော့ပျော်ပျော်ရွှင်ပါးပါးနဲ့အကောင်းတာပဲလူစိတ်ချမ်းသာရေးဆုံးရတော့မယ်ဆိုတော့ဟာစိတ်ချမ်းသာဖြစ်တာအဲရာထုဌာနများနဲ့ကြီးပွားနေတဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲရာထုဌာနများပြုတ်တော့မယ်ကြားလို့ရှိရင်စိတ်ချမ်းသာတွေနိုင်ဖြစ်တဲ့ဥပ္ပိနာမဒုက္ခခေါ်တဲ့ဒုက္ခအစတုန်းကအကောင်းတာသူမရှိတော့ချမ်းသာတွေဆုံးရှုံးသွားတော့မယ်ဆိုလို့ရှိရင်စိတ်ချမ်းသာတွေနိုင်ရဥပ္ပိနာမဒုက္ခခေါ် နောက်ပြီးတော့နတ်တရားဒီတိုင်းပဲတရားမင်းလည်းအဲ့ဒီလိုပဲနာစီစိန်နေစွန့်လို့သွားတော့မယ်ဆိုတော့နှလုံးမသာဖြစ်တာပေါ့နာစီစိန်လက်ရှိတွေစွန့်သွားတာတရားရာလူကနေပြုတ်ကျသွားတော့မှာဟုတ်ဒီတော့စိတ်မချမ်းမသာတွေဖြစ်တာပါအဲ့ဒါဥပရိနာမလူကခေါ်တယ်အဲ့ဒါချမ်းသာဟူသည်မြဝိပရိနာမလူကခေါ်သည် ကိုယ်ရဲ့စိတ်ထဲ၌မခံသာသောဆင်းရဲဝူသည်များကိုဒုက္ခဒုက္ခကိုခေါ်ပြီးကိုယ်ရဲ့စိတ်ထဲ၌ချမ်းသာသောကောင်းသောသဘောဟူသည်များကိုဝိပရိနာမဒုက္ခကိုခေါ်သည်အဲဥပ္ပခာနဲ့တကွာအလယ်လောက်ဥပ္ပခဝေဒနာရှိသေးတယ်အဲ့ဒါကတော့ခုနကလိုဒုက္ခလည်းပဲမထင်ဘူး ချမ်းသာတယ်လို့လည်းပဲမထင်လာဘူးသူကတော့လေလားပြင်လာသူကြောက်သွားလို့လည်းပဲနှလုံးမသာမှုတွေသိဖြစ်စရာအကြောင်းမရှိဘူးသူကတော့လေလားသူပရိနာမဒုက္ခလည်းမခေါ်ရဘူးသူတော့သင်္ခါရဒုက္ခသင်္ခါရတရားဖြစ်လို့ဖြစ်လိုက်ပြက်လိုက်နေကိုသင်္ခါရပဲအဲဒီသင်္ခါရဒုက္ခရေးကြည့်ပါလေဥပေက္ခာရမဟုတ်ဘူးဥပေက္ခာနဲ့တကွတွင်းသောယုံနာနေဝေဒနာမှတပါသောယုတ်တရားနာတရားတွေကိုလည်းများဖြစ်မှုပြမှုရှိလို့ဒုက္ခတွေဝေဒနာတစ်ခုတည်းမှာ ဒုက္ခ၃မျိုးဖြစ်တယ်ကိုယ်စိတ်ကိုယ်ရဲ့စိတ်ထဲကမခံနာတဲ့ဆင်းရဲကဒုက္ခဒုက္ခကိုယ်ရဲ့စိတ်ထဲကခံနာတဲ့ကောင်းတဲ့အဲချမ်းသာဒုက္ခကဒါသူကဝိပရိနာမဒုက္ခသူကြောင်းလဲဒုက္ခပေးပါမယ်ပြီးတော့ဥပိ္ပခါရသင်္ခါရဒုက္ခသင်္ခါရသဘောရှိလို့ဆရာအကြောင်းကြောင့်ဖြစ်ပြီးပြည့်နေလို့ဖြစ်ပြီးပြည့်ဖြစ်ပြီးပြည့်နေလို့ပဲသူ

နာသမီးတွေ့ရတယ်ဆိုတာကိုတွေ့တော့တော့သူကောင်းမှာပေါ့အသာရစရာဖြစ်မှာပေါ့နာသမီးကြောက်တော့လည်းနာသမီးမရှိတော့တော့ရှာလို့မရယူလို့တကဒုက္ခဖြစ်တယ်ဒီဥစ္စာမျိုးပဲအဲဒါဖန်သားသွားတဲ့သဘောမျိုးပဲဆိုတော့ဒုက္ခအာယုန်လေးသူရှိနေတော့ကောင်းတာပဲသူမရှိပြီဆိုလို့ရှိရင်ဒုက္ခတွေသိရောက်တယ်ကြာဥပ္ပိနာမလို့ပါဥပိ္ပခါကတော့လေလားဖြစ်နေလို့ဒီလိုဟာမဟုတ်ဘူးသူကတော့ပါတော့သူကသင်္ခါရဒုက္ခပဲရှင်းမှုပြမှုရှိနေလို့ပဲ သင်္ဃာเจ้าနေတာပြုတော့ဖြစ်တယ်ဖြစ်ပြီးရင်ပြက်တာပဲတဲ့မမြဲဘူးတဲ့ဖြစ်ပြီးပြက်တယ်လို့မမြဲလို့ပဲသူ့ကိုဆင်းရဲလို့ခေါ်ရတယ်ဆင်းရဲဆိုတာမကောင်းတာပဲဒါကပြောတာမဟုတ်ဘူးအဲ့ဒီမှအဲ့ဒါနဲ့အတူပဲဒီဝေဒနာကိုသုံးခုခွဲပြီးဝေဒနာမှာကျွေးတဲ့ယုံနာတရားတွေရှိယုတ်တရားတွေအကုန်လုံးစိတ်ပြီးတော့ဝေဒနာမှာကျွန်းသောစေတသိက်50နဲ့တခုရှိတယ်အများကြီးရှိသေးတယ်

ကိုယ်ရဲ့စိတ်ထဲ၌မခံနာသောဆင်းရဲဟူသည်မြကိုဒုက္ခဒုက္ခဟုခေါ်သည်ကိုယ်ရဲ့စိတ်ထဲ၌မခံနာသောဆင်းရဲဟူသည်မြကိုဒုက္ခဒုက္ခဟုခေါ်သည်သုသာမ ချမ်းသာသောဒုက္ခဟုသည်များကိုဝိပရိနာမဒုက္ခဟုခေါ်သည်ကိုယ်ရဲ့စိတ်ထဲ၌ရှင်လန်းချမ်းသာသောဒုက္ခဟုသည်များကိုဝိပရိနာမဒုက္ခဟုခေါ်သည် ကိုယ်ရဲ့စိတ်ထဲ၌ရှင်လန်းချမ်းသာသောဒုက္ခဟူသည်များကိုဝိပရိနာမဒုက္ခဟုခေါ်သည်ကိုယ်ရဲ့စိတ်ထဲ၌ရှင်လန်းချမ်းသာသောဒုက္ခဟူသည်များကို ဝိပရိနာမဒုက္ခဟုခေါ်သည်ဆိုတော့ရှင်ဒုက္ခဟုဝိပရိနာမဒုက္ခဟု ဒုက္ခတွေပဲလောကအနေအချင်းချမ်းသာတွေပါပဲချမ်းသာနေတာပဲသူပြေတော့ချမ်းလိုက်ချမ်းသာနေတာပဲဆင်းရဲတော့မဟုတ်ဘူးဒါပေမဲ့လို့သူမရှိတဲ့အခါကျဒုက္ခပေးသွားတယ်မနေရမထိုင်တာဖြစ်တယ်ကောင်းကောင်းစနေတဲ့ပုဂ္ဂိုလ်ကကောင်းကောင်းမစားတော့ဆင်းရဲတာပေါ့ဒီအစအတည်းကမကောင်းတဲ့အောင်သူ့ရဲ့စနေတဲ့ပုဂ္ဂိုလ်ကဘာမှမဖြစ်ဘူးသူကဥပမာဆိုတော့ စာနေအကျနဲ့စာနေတဲ့ပုဂ္ဂိုလ်စာနေရဆိုတော့သူ့မှာမထူးစာနေအမှုတွေစာပြီးကောင်းနေစာနေတဲ့ပုဂ္ဂိုလ်ကသံကောင်းကောင်းမရှိလို့စာအကျနဲ့စာရင်သူ့စာခက်နေတယ်မစားရဘဲနဲ့ပြည့်နေတယ်နောက်မှအလေးကျင့်ကြပါရင်တော့ကောင်းပါအစမှဒုက္ခအဲ့ဒါလိုပဲကိုယ်ရဲ့စိတ်ထဲကောင်းတဲ့ဥစ္စာတွေကသူဖြစ်နေတော့တော်လာတယ်ချမ်းသာတယ်ကောင်းပါတယ်သူမရှိဘူးဆိုမှပြင်မနေရမထိုင်တာဖြစ် မြဲတယ်တဲ့ဒါဝိပရိနာမဖောက်ပြန်သွားပြီးတော့ဒုက္ခပေးသွားတဲ့တရားတဲ့ဝိပရိနာမဒုက္ခနောက်တစ်ခုကတော့ဥပိ္ပခအလယ်လမကောင်းမဆိုးအလယ်အလဥပိ္ပခဝေဒနာနဲ့ဝေဒနာမှကျွင်းသောယုံနာတရားအပေါင်းကိုသင်္ခါရဒုက္ခကိုခေါ်သည်လို့တော့ရှိတယ်ကွာ အလေအလခံစားမှုဥပိ္ပခာဝေရဏနဲ့တကွာဝေရဏမှာကျွင်းသောယုံနာတရားပေါင်းကိုသင်္ခါရဒုက္ခကိုခေါ်သည်အလေအလခံစားမှု

ဘာဝနာနဲ့သဘောဝေဒနာမှရှင်သောသာဘုရားဘုံကိုသာဝနာရှင်ကိုအလေလသံဃာသစ္စာဝေဒနာနဲ့သဘောဝေဒနာမှရှင်သောယုံနာတရားဘုံကိုသင်္ခါရဒုက္ခကိုဒီဒုက္ခသုံးမျိုးမှတ်တာပါဘာမှဒုက္ခ ဒုက္ခလက္ခဏာဒုက္ခဒုက္ခ అను ပါဒနာတွေကပေါ်လာအဲဒီသုံးမျိုးဟာဒါဒုက္ခလက္ခဏာတွေကြီးတယ်ပါပဲဒုက္ခလက္ခဏာထဲမှာသက်ဝင်တာတွေကြီးတယ်ကိုယ်ရဲ့စိတ်ထဲမှာခံလာတဲ့ဒုက္ခဒုက္ခဟာတော့မရှိဘဲနေတဲ့ပုဂ္ဂိုလ်တော့ဒါဒုက္ခ అను ပါဒနာမရှိဘူးရှိတဲ့ပုဂ္ဂိုလ်တော့ရှင်ရှင်နဲ့သဘောတရားနေရာနဲ့ပြင်ကြတာ ညောင်းတယ်ပူတယ်နားတယ်ရှင်တယ်ခဲ့တယ်မှန်ရင်ခံခဲ့တဲ့သဘောလေးတွေပဲရှင်းလာသူလည်းပဲဒုက္ခ ानु ပါဒနာပြည့်တာပါပဲသူကဆင်းရဲပဲလို့ဒါတွေဒီကိုယ်လုံးမှာမခံနာတဲ့သဘောတွေပြည့်ကျနေတယ်လို့ဒီခါတခါပြင်ရတယ်ဘာမှကောင်းတာမရှိဘူးဒီခါလည်းဒီကိုယ်လုံးအကောင်းရှာလုံးတွေရအဲဒီလိုဆင်းရဲလုံးဆင်းရဲကြီးတို့ဖြည့်ပြီးရှင်းလာဒါကအင်း ဒုက္ခဒုက္ခလက္ခဏာနဲ့ထင်တာဝိပရိနာမဒုက္ခကတော့ကောင်းတာတွေခံစားနေတယ်ကောင်းတော့ကောင်းပါရဲ့သူမရှိရင်တော့ဆင်းရဲတော့မှာပဲဆိုတာမြင်တယ်သူသူစီတုံးကောင်းတာသူမရှိရင်ဆင်းရဲလိမ့်မယ်ဆိုတာသဘောပေါက်ဝင်မြင်သွားလို့ရှိရင်ဒါဝိပရိနာမဒုက္ခဟောသင်္ခါရဒုက္ခဆိုတာကတော့ဥပိ္ပခဝေဒနာတဲ့မကောင်းမဆိုးအလေလခံစားမှုကောင်းတယ်လည်းမဟုတ်ဆိုးတယ်လည်းမဟုတ်သူက ခံစားမှုတော့ရှိမှမသိရဘူးအလေလားခံစားမှုဒုက္ခဝေဒနာသူကဆင်းရဲတယ်လို့ပြောလို့ရတယ်ချမ်းသာတယ်လို့ပြောလို့ရတယ်မပြောနိုင်ဘူးဒါပေမဲ့လို့သူမှဖြစ်မှုပြမှုရှိနေတော့ဆင်းရဲပဲဖြစ်မှုပြမှုရှိတယ်ကမကောင်းဘူးဆင်းရဲဆိုတာမကောင်းတာပဲဒီကတော့ခံဆက်တာမဟုတ်ဘူးဒီသင်္ခါရဒုက္ခကတော့ဖြစ်မှုပြမှုရှိလို့ပဲမကောင်းဘူးလို့ဆိုရတာမကောင်းတာကိုပဲပါဠိလိုဒုက္ခလို့ခေါ်တယ်သူဆင်းရဲလို့ခေါ်တာတဲ့ အခံကြတာတော့မဟုတ်ဘူးအဲဒါဒုက္ခကပါဠိဒုက္ခကဒီလိုပဲကောင်းတာကိုဒုက္ခလို့ခေါ်တယ်မကောင်းတာကိုဒုက္ခလို့ခေါ်တယ်အခုဒီမှာတော့မကောင်းတာကိုသင်္ခါရတရားတွေဖြစ်ပြနေလို့ကိုမကောင်းဘူးဖြစ်ပြီးပြတာဖြစ်ပြတာမမြဲတာနဲ့မကောင်းဘူးအာမကိုရဘူးစိတ်မချရဘူးကိုယ်တဏ္ဍာမှာရှိတဲ့ယုံနာတရားတွေကသတိနေတော့ဒါတွေကမြဲတည်နေသလိုမသိနိုင်တော့ဘူးလို့ခိုင်ငါနေသလိုထင်ရတာကို ဝိပဿနာကျุလိုက်တော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေပြီးတော့ဘာမှထိုင်ခန်းတာမရှိဘူးရသီတမိန်လျားတစ်ပြည့်ကတော့ဒီမနေဘူးခဏမစက်ဖြစ်ဖြစ်နေတာကြီးတွေ့ရတော့ဘာမှအာမကူရတဲ့တရားတွေပဲကြောက်စရာကောင်းတဲ့တရားတွေပဲလို့ထင်လာတယ်ဒုက္ခဘုရားတင်လာတယ်ဘုရားတင်လာကြောက်စရာကောင်းသောတဲ့သဘောကြောင့်ဒုက္ခဆင်းရဲပဲကြောက်စရာကောင်းလို့ဘာလို့ကြောက်စရာကောင်းလဲရှင်းမှုပြမှုကမပြန်နိုင်စင်နေလို့ ဆင်းရဲအနေစာကိုသိရမည်အနေစာလက္ခဏာသိရမည်ဆိုတော့လည်းဒုက္ခကိုသိရမည်ဒုက္ခလက္ခဏာကိုသိရမည်ဒုက္ခ ानु ပါဒနာကိုသိရမည်ဒီသုံးပိုက်ရှိဒုက္ခဆင်းရဲဆိုတာလည်းသိရမယ်ဆင်းရဲဆိုတာဘာတော့ဆိုခန္ဓာငါးပါးတရားပါပဲရှင်းမှုပြမှုကမပြတ်နှိစ္စအပ်နှိစ္စခါနေရတယ် ယုံနာခန္ဓာတရားတွေယုံမှုပြမှုကမကြမ်းနစ်စေအပ်တဲ့ယုံနာခန္ဓာကဒုက္ခတရားယုံမှုပြမှုကနှိမ့်ဆက်နေတယ်သူကနှိမ့်ဆက်ခါတာကိုနှိမ့်ဆက်ခါတဲ့တရားတွေဒုက္ခပဲမကောင်းတဲ့တရားတွေယုံမှုပြမှုကလူကိုယ်တွေယုံမှုပြမှုကနှိမ့်ဆက်နေဖြစ်ပြီးဖြစ်ပြီးဖြစ်နှိမ့်ဆက်ဆိုတော့ဒါပါပဲပြည့်ပြီးပြည့်သွားတာပြည့်ပြီးပြည့်သွားမပြည့်ဘဲနဲ့ကုန်မတည်ဖြစ်ပြည့်တာကအရေးကြီးတယ်ဖြစ်တာကဘယ်တော့မှမဟုတ် ရှိပြီးပြဖြစ်ပြီးပြအဲဒီဖြစ်မှုပြမှုကမပြတ်နှိမ့်ဆက်နေတယ်လို့ပဲရှိကဖြစ်ပေးလိုက်နောက်ကပြက်လိုက်ရှိကဖြစ်ပေးလိုက်နောက်ကပြက်လိုက်လို့မဖြစ်ဘဲနေရင်လည်းကောင်းတာဥပမာအားဖြင့်မျိုးသမီးတယောက်သာသမီရတယ်သာသမီမရခင်ကတော့ဘာမှပြဿနာမရှိသာသမီလေးရရလာလို့ရှိရခင်ရတာပေါ့ဒီသားလေးအဲဒါလူတရက်တွေ့ရမှုရပြုရဆောက်ကြပါဒါလေးလို့ တော်တော်ကြာတော့သူကသိသွားမကြရဲ့အဲဒီဒုက္ခရောက်ပါတယ်အဲဖြစ်ပြီးတော့မွေးပြီးတော့သိသွားတော့အစရတဲ့ကလေးရလို့မွေးမလာတော့မရှိလို့ရှိရင်ဒီမျိုးသမီးဒုက္ခရောက်เสียအကြောင်းမရှိဘူးသူကမွေးလာကလေးရမွေးပြီးတော့အသက်ရှင်နေလဲတော်တာလို့ဆိုရင်လည်းရှင်းရမှာပေါ့ဟောသူကမကြခဲ့သေးဘူးယူမွေးပြီးပြီးပြီးတော့လည်းရှိတယ် အဲ့ဒါအဲ့ဒီသဘောမျိုးပဲဖြစ်ပြီးပြည့်လို့ယုံနာတရားတွေကမဖြစ်ဘဲနေလို့ရှိရင်ကောင်းသားလည်းပြည့်လည်းလားရှင်းပြီးတော့လည်းတီးနေရင်ကောင်းတော့ဒီလိုလည်းမဟုတ်ပြည့်သွားကြပြီရှင်းပြီးပြည့်ဖြစ်ပြီးပြည့်ဒီလိုပြုံးပြမှုကရှင်းတော့နှစ်ရရှိညနှိမ့်ဆက်နေတာနဲ့တူပါတယ်တဲ့ယောဂီပုဂ္ဂိုလ်ကမှားရင်မှားရင်လည်းဖြစ်ပြီးပြည့်ဖြစ်ပြီးပြည့်များတာကိုအမှန်များတော့အဖြစ်ပြက်ကနှိမ့်ဆက်နေလို့ရှင်းလာတယ်အဲဖြစ်မှုပြည့်မှု ဖြစ်မှုပြမှုကမပြတ်နှိစေအပ်မပြတ်နှိစေအပ်သောဖြစ်မှုပြမှုကမပြတ်နှိစေအပ်သောယုံနာခန္ဓာကဒုက္ခတရားဖြစ်မှုပြမှုကမပြတ်နှိစေအပ်သောအနိစ္စခံရတယ်လို့ပြောရှိတယ်ယုံပြမှုကမပြနှိမ့်ဆက်နေတာပဲနှိမ့်ဆက်ခါနေရတဲ့ယုံနာခန္ဓာတွေမျက်စိကမြင်တာမှလိုက်မြင်တာလည်းဖြစ်တယ်ကြားတာမှလိုက်ကြားတာလည်းဖြစ်တယ်ပေါ့ နာနာစားတာတွေတွေ့တိတာလည်းဖြစ်တယ်ပဲကိုယ်သာစားတာတွေဖောင်းတာပိန်တာတွေကြွတာလှမ်းတာချတာတွေအကုန်လုံးဖြစ်တယ်ဆိုတာကြီးဒီကုစဉ်းစားကြံနေတာတွေဒါလည်းဖြစ်ဖြစ်သွားတာရှုမှတ်တာတွေဒါလည်းဖြစ်ဖြစ်သွားတာဘာမှတည်ရနေတာမရှိဘူးဖြစ်ပြီးပြက်လာကြီးတယ်ပဲအဲတော့ဖြစ်မှုပြမှုကမပြတ်နေစေအပ်သောယုံနာခန္ဓာကဒုက္ခတရားဆိုရမယ်ဖြစ်မှုပြမှုက အပြတ်နှိစ္စအသောယုံနာခန္ဓာကဒုက္ခတရားရှင်းမှုပြမှုကအပြတ်နှိစ္စအသောယုံနာခန္ဓာကဒုက္ခ ခတရားရှင်းမှုပြည့်မှုကပြတ်နေစရာသောဒုက္ခခန္ဓာကဒုက္ခတရားရှင်းမှုပြည့်မှုကမပြတ်နေစေပြီးတော့နေတဲ့ယုံနာခန္ဓာတွေဒါတွေပါတွေတုံးဆိုမြင်နိုင်ကြတဲ့ခုရှုမှတ်နေတဲ့တရားတွေပါပဲဒါတွေကဒုက္ခတရားတွေအဲဒုက္ခလက္ခဏာဆိုတာဘာလို့ဆို

ဒုက္ခဒုက္ခလက္ခဏံဒုက္ခလက္ခဏာမိမပြတ်နှိမ့်ဆက်နေတဲ့ချင်းရပဲဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်နေမပြတ်နှိမ့်ဆက်နေတဲ့သဘောခြင်းမှုပြမှုကမပြတ်နှိမ့်ဆက်နေတာကဒုက္ခလက္ခဏာဆိုခြင်းမှုပြမှုကမပြတ်နှိမ့်ဆက်နေတာကဒုက္ခလက္ခဏာ

အရှုမဆဲမှာဒုက္ခလက္ခဏာကိုတွေ့ရရင်ခုနနိစ္စလက္ခဏာတွေ့တယ်လို့ဒီမှာရှုမဆဲမှာဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာကိုတွေ့ရကွယ်ပြောက်သွားတဲ့နိစ္စလက္ခဏာတွေ့ရတယ်လို့ပဲအရှုမဆဲမှာဖြစ်ပြနေတာကိုတွေ့ရရင်ခဏမဆဲဖြစ်ပြနေတာတွေ့ရပြစ်လိုက်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်တွေ့ရတော့ဆင်းရဲတွေပဲမကောင်းတဲ့တရားတွေပဲယောဂီပုဂ္ဂိုလ်ညာထဲမှာရှင်းလာတယ် ကဲဆိုရမယ်ရှုမှတ်စေမှာမပြတ်ဖြစ်ပြနေတာကိုတွေ့ရ၍ဆင်းရဲဟုသိတာကဒုက္ခ ानु ပဒနာဉာဏ်ရှုမှတ်စေမှာမပြတ်ဖြစ်ပြနေတာကိုတွေ့ရ၍ ဆင်းရဲဟုသိတာကဒုက္ခ ानु ပဒနာဉာဏ်ရှုမှတ်စဲမှာမပြတ်ဖြစ်ပြနေတာကိုတွေ့ရ၍ဆင်းရဲဟုသိတာကဒုက္ခ ानु ပဒနာဉာဏ်ရှုမှတ်စဲမှာရှုနေလို့မှတ်နေလို့မရင်မရင်ကိုပြေးလိုက်ပြေးလိုက်ပြေးလိုက်ပြေးပြီးပြေးတာကြီးတယ်ပဲ ဘာမှကောင်းတဲ့တရားတွေမဟုတ်ပါပဲလားဘာမှအာမကူရတဲ့တရားတွေပဲလို့ဒီမှရသဘောကျကြသွားတယ်ဒုက္ခဒုပဒနာပေါ်တယ်ကြောက်စရာကောင်းတယ်တဲ့ဖြစ်ပြီးပြည့်သွားပြည့်တဲ့ခြင်းဟာသိဖို့ပဲနောက်ထပ်မဖြစ်ရင်ပြီးမှာပဲဒါကြောင့်ဒုက္ခဗျာဒိနာဗျာဒိနာကြောက်မွယ်ဖွယ်ကောင်းသောတဲ့သဘောကြောင့်ဒုက္ခဆင်းရဲကြောက်စရာကောင်းတဲ့တရားတွေဒီကိုကြီးအစတုန်းကတော့မပြင်းမပြင်းမြဲတည်နေကြံနေတည်နေမပြေနိုင်ဘူးလို့ထင်ရတော့ ရှင်မိုင်းနဲ့ခဏမပြတ်ပြက်နေတာရဲ့တွေ့ရတော့ကြောက်စရာကောင်းတဲ့တရားတွေပဲဘာမှနှိမ့်သက်သာစရာမရှိအာကိုစရာမရှိတဲ့တရားတွေပဲလို့ရှင်မိုင်းရဲ့သဘောတရားပြီးပြီလားအဲဒါဒုက္ခဒုပဒနာညာဘာဝေသင်္ခါရဒုက္ခတိရာဖြစ်ခြင်းယပတ္တိယထာနေတိဒုက္ခိဧသမေကောဝိသုရိယာဘာဝေသင်္ခါရလုံးသောသင်္ခါရတရားတို့သည်ဒုက္ခဆင်းရဲကုန်ဤဤတို့ ရာဇင်္ဂါကာလနဲ့ပညာဝိပဿနာဉာဏ်ဖြင့်ပတ္တိရှုမြင်လေတော့။ပေါင်းနေပိနေထိုင်နေတိတယ်မြင်နေကြားတယ်ကိုယ်ရဆန်းနေစသည်မှန်ရင်မှန်ရင်နဲ့ခဏမစဲဖြစ်လိုက်ပြက်လိုက်နေအပိုင်းပိုင်းလေးကိုဒီခါလဲအချို့များကြောက်လို့ရတောင်မှနေတယ်ခါလဲမှန်ရင်မှန်ရင်နဲ့ပြည့်မြောက်သွားတယ်ဒီလိုငိုင်းတာတခါလဲယူရမှာခါလဲကြောက်เสียထင်ပြီးတော့လှပြီးတော့ခါလဲမရှုမှတ်ရဲပဲနဲ့ပြတ်သွားတာလည်းရှိတယ်ကြောက်လို့ အဲဒီရှင်ပြမှုကမပြနိုင်စေနဲ့ဒီလိုစမဖြစ်ပြနေတာကြီးတွေ့နေရတော့ဒုက္ခဆင်းရဲတွေပဲလို့သင်္ခါရတရားတွေကိုသဏ္ဍာန်ကဒီလိုဖြစ်ပြနေဆင်းရဲတရားတွေများလောကလုံးနဲ့ဒီလိုပဲဖြစ်ပြနေဆင်းရဲတွေပဲရှိကလည်းဒီလိုဖြစ်ပြနေခဲ့တာပဲနောင်လည်းဒီလိုဖြစ်ပြသွားမှာပဲယခုလည်းဒီလောကလုံးအကုန်လုံးဒီလိုဖြစ်ပြနေတာဆင်းရဲကြီးတယ်ပဲဘာမှနှိမ့်သက်စရာသားစရာအကုသရာမရှိဘူးဆိုတာ

လူကြီးလောကဖြစ်တယ်သူတို့ဖြစ်ပြန်နတ်ပြည်လောကသူတို့ဖြစ်ပြန်တယ်ဘယ်လိုကောင်းတဲ့စိတ်ချမ်းသာနဲ့ပြည့်စုံနေပါတယ်သူတို့ဖြစ်ပြန်နေတာဘာမှအာမကိုရတဲ့တရားတွေနဲ့သဘောပေါက်ပြီးတော့ပြောကြနေကြရှာလို့မရဘူးနိဗ္ဗာန်တည်းညီငွေတွေတော့ရင်ဧသာဤသောညီငွေခြင်းသည်ဝိသုရိယ ကိလေသာမှဆင်းရဲသောနိဗ္ဗာန်ဤမေဃောရောက်ကြောင်းရကြောင်းပြေသောအကျင့်ကောင်းလံကောင်းပါပေ၏အဲဒီလိုသိမြင်ဖြစ်လာရင်နိဗ္ဗာန်ရောက်တော့မယ်အကြောက်မရောက်ဘူးအဲဒါဒုက္ခနုပါဒနာတဲ့နောက်ပိုင်းကျမှဆက်ပြီးတော့ဒုက္ခနုပါဒနာကြောင့်ပြောအောင်ဘုရားနိုင်ရောနှစ်နာရီခွဲကြမလို့သုံးနာရီအနည်းပဲရအောင်ပါသုံးနာရီကိုပြောအောင်ပါဒီနေ့ဘုရားနာ ဒီကသိညာအောင်တယ်ဒီဝိပဿနာတရားတော်ယူဇာနာကမှတ်သားရသောဓမ္မသနာကုသဝဆွေရနာ၏ဆွမ်းအမှုပေါ်၏ကုသနာပရိပတ်တော်အောင်မြူရသနာနဲ့ဖြစ်ဖြစ်သောယုနာတရားတို့ကိုအစဉ်မပြတ်ရှုမှတ်နိုင်ကြ၍မှတ်တိုင်းမှတ်တိုင်းဖြစ်ဖြစ်သွားသောအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုမင်္ဂစွာသိမြင်နိုင်ကြ၏ဝိပဿနာဉာဏ်အစဉ်ရိယာမဉာဏ်အစဉ်ဆင်းရဲကတည်းကဉာဏ်ရပြီးသောနိဗ္ဗာန်ချမ်းသာများကို လင်းမြစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း